ဒီကနေ့1339ခုနှစ်တော်သလင်းလာပြီနေ့ဖြစ်တယ်ညစာရိုက်ဝါတော်စဉ်ရဟောလာတာရှင်းဝါမြောက်ထီအောင်ပြီးသားပါပြီယနေ့ဘုရားမြောက်ကတရားဟောရမယ်ပါပါကြည်တာဝေမတာ night. တဝါစီရှုจิตတန်သူနှင့်ဘုဟုစတာဟောပါနိမိသအန္တိမာရီလို့ရဆောင်မှုကလေးစီထားတယ်။ဝါနစေတိဝါနစေကနောက်တော့20နဲ့5ဝါအဲ့ဒါ24ဝါကပါဝတိမှာကြီးတယ်ပါလား။ ပါပါတိရာပထမဗာရာဏသီမှာသမဇ္ဇာတရားဟောပြီးတော့မြတ်စွာဘုရားပထမဆုံးဝါမှာဟောတာတော်မူသည်အဲဒီကနောက်ရာဇယောမှာတိရာသုံးနှစ်သုံးဝါဝါကတမီအဲဒီကနောက်ဝေမတာအဲသုံးဝါဆိုတော့ပထမ ပါရံဒီအဲပါရံဒီနိရာမဝါနဲ့ဆိုတော့၄ဝရှိပါတယ်ပေါ့နောက်ကဝေမတာဝေသာလိမမကုလတောင်မှာသာဝရိဏမှာတဝါစီတဝါစီရှုအဲခုနဝါစီသာဝရိဏမှာအဘိဓမ္မာတရားတွေဟောတယ်အဘိဓမ္မာတရားတွေဒီမှာဒီမောင်းများစွာဟောရတယ်တော်တော်နဲ့မပြီးနိုင်ဘူးအဲဒီတော့စုံတော့ အဲဒီကပြီးလို့ပြီးခဲ့တဲ့လာပြီနှစ်ခုကသံသူမာဂီရမြို့မှာဟောတဲ့နာကုလနာကုလပိတုဆိုတဲ့တရားကြီးကိုဟောတဲ့တရားကိုမကြမ်းပါဘူးလေစိတ်ကြမ်းပါစေဆိုတဲ့တရားအဲဒါလည်း မကြိတ်ဟောပြီးသွားတယ်အဲရှင်းဝါမြတ်ရှင်းတန်ပြုနဲ့ကိုယ်ဥစကိုယ်ကိုယ်ဝါစပြီးဩပါဏဝေဩတံဒီပါဠိမြေကတော့အဲ့ဒါလေးဟောရအောင်အဲအခုဟောတာမျိုးမှာဟောမယ်တရားဟောတာမျိုးမှာဝိပဿနာနဲ့ဆက်ဆိုင်တဲ့တရားကတော့ အဲသာရဏီယတရားဆိုပြီးသာရဏီယတရား6ပါးခေါင်းမူလည်းရှိပါတယ်အရင်ကလည်းဟောဘူးပါအခုစာအုပ်လည်းပဲရိုက်ထားလို့မန္တလေးကရိုက်တဲ့စာအုပ်ထဲနဲ့အဲဒီတရားတွေပါပါတယ်သာရဏီယတရားသာရဏီယတရားနောက်ဆုံးပိုင်းသာရဏီယကျတော့ ပစ္စောခဏမဟာပစ္စောခဏနဲ့ဝါဒနာဝိပဿနာနဲ့ဆိုင်တယ်အဲ့ဒီတရားတွေဟောမယ်ဆိုရင်လည်းဟောဖို့ပါပဲဒါပေမဲ့လို့အဲ့ဒီတရားကိုဒီကနေ့စာရိုက်ပြီးတော့ဝေလိုက်လို့ရှိရင်ရင်းညွလာခြင်းနေကြတော့စာရွက်ပါကြမှာမဟုတ်ဘူးလို့ဒါကြောင့်ဘုညာဆောင်မုစာမရိုက်သေးဘူးပြဟောတာမိမှာဟောတဲ့ စောစောပိုင်းကဟောတဲ့တရားဟောမှပဲဒီလိုညာမျိုးကလည်းဟောရတယ်။ဟောတာမျိုးမှာသံဃာတွေကြွကြချင်းအကြောင်းပြုပြီးတော့ဒီဃာဟုကုမာရဒီဃာဟုဆိုတော့ဒါအကြောင်းနဲ့စပ်ပြီးတော့ဟောတာ။ဝိထုကြောင့်တရားပါပဲ။ဟောရတယ်ဝိထုကြောင့်တရား။ဘုရားဝိပဿနာတရားကြီးတွေဟောနေတော့ဝိထုကြောင့်တရားတွေမဟောရဘူး။အဲ့ဒါနားလည်လို့လည်းတရားလည်းဆောင်ဖို့လည်းမလိုဘူး။ဒါကဝိထုကြောင့်နေတော့အဲဆောင်ဖို့မရိုက်ခွင့်နဲ့ တရားလွယ်လွယ်ကလေးနဲ့ဟောမှာပဲတဲ့မှတ်သားကြရပါမှာပါလားဒီကနေ့သံဃာရေးကြွယ်ရရင်အကြောင်းပြုပြီးဟောထားတဲ့တရားအဲ့ဒါကိုဟောရကိုယ်မြောက်ဝါမှာဟောတာမီမြို့မှာလက်စွာဘုရားဝါကတမှုရဲ့ အဲ့ဒါဝါလည်းကျွတ်ပါဝါတွင်းတော့မဟုတ်ပါဘူးဝါကျွတ်ရင်လည်းမကဘူးနောက်တဝါတောင်မှဝါဆိုကနီးရောက်ပါဝါဆိုဥရောက်နေပါနီးနေပါအဲ့ဒီအချိန်မှာမင်္ဂလာကြီးကွဲရရဲ့ဘယ်ပုံပဲနီးကွဲရတယ်လဲဆိုလို့ရှိရင်သုတ်တန်ဆောင်နဲ့ဝီနီးဆောင် ညာတော်နှစ်ပါးရှိရဲ့ဒီမှာဥဒ္ဒံဆောင်ဆိုတော့တရားတွေကိုလေ့လာတာပေါ့ဝိနည်းကအနည်းလာနေဝိနည်းလည်းပဲတကြွတော့တကြွမှလည်းသုံးမယ်လို့သုတ်တံကိုအလေးပြုဆောင်တဲ့ဘုရားဝိနည်းဘက်မှလည်းတော့လိုနေတတ်တယ်အဲဒီသုတ်တံသောဓမ္မဂတိကသင်ကြားသင်ကြားတဲ့မထေရဘာပါပဲအဲဒီမထေရက ကုရီမှာဝိဇ္ဇကုရီပေါ့ဒီမိဆွေဌာနဝိဇ္ဇကုရီမှာသံတယ်ရေးဆေးတော့သံတယ်ရေးဆေးတဲ့ခွက်ထဲမှာရေတွေနဲ့သူကခြံထားခဲ့သံတယ်ရေးခွက်ထဲမှာရေခြံထားရဘူးအဲနည်းနည်းပါးပါးအသာကြံလာတော့ကိစ္စမရှိဘူးလေတော်တော်များများကျမ်းနေလို့ရှိရင် အဲဒီချာနာလို့ရှိရင်ဒုက္ခပါသိနေညထံသာဘူးသိခါဘောပြညာတဲ့ရှိအဲဒါသုဒ္ဓကောင်ညာကဒီဥစ္စာကိုသူမသိဘူးမသိတော့အဲဒီရေးချမ်းနေတာကိုဝီနည်းတော်ဝီနည်းတော်ယဟန်ကအဲဒီဝိသကုရိကိုသွားတဲ့အခါကျအဲဒီရေွက်ကိုတွေး ပြီးတော့သူ့ရင်ကဒီကထွက်သွားတာလည်းသူကသိနေတော့ဒီလောဒကောင်မထေဖြစ်မှာပဲဆိုပြီးတော့ဒီမထေကိုမေးကြည့်တယ်အရှင်ဘုရားတန်တဲ့ရေခွက်ထဲမှာရေတွေနဲ့အရှင်ဘုရားခြံထားခဲ့တာဟုတ်တယ်ရှင်ရဒီလိုခြံမထားဘူးဆိုတာမသိဘူးလားမသိဘူး။ဒါတမင်ကစေတနာနဲ့ ခြံထားမယ်ဆိုတဲ့အနေနဲ့ခြံထားလို့ရှိရင်အာဘသိနေဒုက္ခအာဘသိအဲတော့ခြံထားမယ်ဆိုတဲ့အနေနဲ့ခြံထားရတာပါပဲဝီမီနားမလဲလို့ခြံထားရတာအာဘတော်ပြည့်ဒါပေမဲ့လို့ဝီနီတော်ယဟန်ကပြောတင်ပြောလိုက်တဲ့စကားလေးကအဖြစ်ဆွဲပြီးပြောဘယ်နဲ့ပြောတော့ဆိုတော့ဒီထားတော့မှအမှတ်တမဲ့မေ့ပြီးတော့ကြားနေတယ်ဆိုရင်တော့လည်းအာဘမသိဘူးလေ လာတာကိုနေတော့ဟိုဒီနည်းအဲသုဒ္ဓံဆောင်ရင်ငါကဩဒီလိုဆိုရင်ငါအာဘမသိဘူးလို့သူကယူသွားတယ်။မှန်ကတော့သူကအာဘတော့သိတယ်။ဒီမင်းကသူသိတာနဲ့ထားခဲ့တာပဲ။မှတ်တယ်မဲ့မိကြနေတာမဟုတ်ဘူး။မူမဲမမဲနဲ့ကြားနေရင်တော့အာဘမသိဘူးကပြောတယ်။ဒါနဲ့အဲဒီသုဒ္ဓံဆောင်ရင်ငါသူစိတ်ထဲအာဘမသိဘူးလို့လည်းထင်တယ် နောက်တော့ဝိနည်းဆောင်ယဟန်ကလည်းပဲသူတည်းကြီးတွေကိုပြောတယ်။အဲ့ဒါပြောတယ်ဆိုတော့အာဟိုသုဒ္ဓံဆောင်ယဟန်ဓမ္မဂရိကယဟန်ဝိနည်းကူနောင်းလည်းဘူး။တန်းတဲ့ကြီးတွေခြံထားတော့သူအာဘသင်မှမသိဘူး။သူအာဘသင်တာမသိဘူးပြော။ပြောတော့ယဟန်ငယ်အချင်းချင်းဆိုတာတဝူးနဲ့တဝူးနဲ့ ဆက်ပြီးတော့ပြောကြတာပေါ့လေအဲသူတပည့်တွေကဟောဗုဒ္ဓသာရဟန်းရဲ့တပည့်တွေကရှင်ပြားတို့ဆရာကြီးကလေဒီတန်တဲ့ရေခြံထားတာကအာဘသေမတော့မသိဘူးဆိုရဲအဲတန်တဲ့ရေခြံထားလို့ရှင်ပြားရှင်ပြားတို့ဆရာကြီးအာဘသေနေဆိုပြီးတော့ဦးစင်းငယ်တွေချင်းချင်းပြောကြဟာသူပါတယ်အဲ့ဒါနဲ့မထေရကြီးကိုသူတို့တပည့်ကသွားလျှောက် ဒီလိုဒီလိုပဲအာဟိုဝိနိဒာယဟိုတုန်းကတော့အာသာမသိဘူးလို့ပြောပြီးတော့အခုမှအာသာသိတယ်လို့ပြောရတယ်သူဘုဇာဝါဒပဲလိန်တာပဲဘုံနဲ့တူစားမခံနိုင်တဲ့စိတ်ဆိုဖြစ်တယ်လို့အရေးကြီးတယ်ဘာမှကြီးကျယ်တာမဟုတ်ဘူးဆိုတာဒုက္ခဘာသာဘာမှကြီးကျယ်ဘူးဒါတော့သုဒ္ဓသုဒ္ဓသောယဟန်ကလည်းပဲသူ့ဘောကြားရလာတဲ့အဖြစ် မကြရအောင်လို့ကာဝယ်တဲ့အနေနဲ့အာငါအာဘမသိပါဘူးဘုရားကသူပြောတာပဲအာဘမသိဘူးလို့ပြောရင်ခုမှသူအာဘသိတယ်လို့ပြောတာဒါတော့သူမုဒ္ဒဝါဒလူလိမ့်တာမုဒ္ဒဝါဒနာမဇာနာမုဒ္ဒဝါဒပါစိတ်တရားသူပါစိတ်ရပါသိတယ်သူကလည်းဒီလိုပြောတာပဲအဲ့ဒါချင်းချင်းပြောကြတော့တဝုနဲ့တဝုနဲ့စကားတွေကထိခိုက်ကုန်တော့မခံနိုင်တဲ့စိတ်တွေပေါ်လာတာလို့ နေ့ကကလာဝိဝါဒသုတ်တဲ့ဟောထားတဲ့သာနာပိုင်းကကလာဝိဝါဒဉာဏ်ဖြစ်ခြင်းငင်းခုန်ခြင်းအစရှိသောရှိပါသောအကုသိုလ်တရားတွေဘာကြောင့်ဖြစ်သလဲဆိုပြရဘူးတာချစ်ဖွယ်ကြောင့်ဖြစ်သည်အဖြစ်စရာလေးရှိတော့ဟုတ်တယ်လောကမှာငင်းခုန်ကြတယ်ရံကြတယ်ဆိုချစ်စရာကတော့ရှိတာပဲ ကိုချစ်တဲ့ဥစ္စာလေးကိုကြိုက်တဲ့ဥစ္စာတွေကတော့ရှိတာအဲကိုကတစ်မျိုးကြိုက်သူကတစ်မျိုးကြိုက်ကိုကြိုက်တဲ့ဥစ္စာနဲ့စပြီးတော့ငင်းရခုန်ရတာဟောရံဖြစ်ကြတာလေဥစ္စာအဲဒီအောင်ဖြစ်နေဆိုစစ်ကြီးရပါလေဖြစ်တာလည်းပဲအဲဒီကစပြီးဖြစ်တာပဲချစ်ဖွယ်အာယဝတ္ထုအကြောင်းပြုပြီးတော့อืมဘိုလ်လိုရှိရတဲ့ကိစ္စပြီးအောင်ဘိုလ်လိုရှိတဲ့ရာဝတ္ထုတွေပြည့်စုံအောင်ဉာဏ်ဖြစ်ကြ စိတ်တွေကြိုက်ကြလူတွေအများကြီးပေကြကြေကြသိပြပြတော်တော်ကောင်းတာပဲကမ္ဘာလောကကြီးမှာခြေတုံးကဆိုရင်တော့တဏှာတဏှာသူ့ဟာသူရှင်းတာမသိဘူးဘုရားလာနဲ့တကဘာလုံးကဖြစ်ပြနေအကြောင်းအရာတွေသူကရေဒီယိုကနေဆွဲနေတာဟုတ်ဆွဲနေတော့ကမ္ဘာလောကကြီးရဲ့ရံငယ်ဒေါသတွေဖြစ်နေတာလေမြင့်တင်ကြားတယ်သိပြပြတော်တော်ကောင်းတာ တ္တဝါတွေဒုက္ခရောက်နိုင်ငံခြားတည်င်းနေဆိုလို့ဆိုနိုင်ငံခြားတည်င်းနိုင်ငံတွင်းတည်င်းကတော့နေမှာသိတယ်အသိနဲ့သိပြီးအရင်ကြည့်လို့ဆိုတော့နိုင်ငံခြားတည်င်းကတော့အဲမှာဗာကြည့်တယ်ဗာတကယ်လို့ဖြစ်နေတယ်ဆိုသိရတခါတခါနားထောင်ကြည့်ရနားထောင်နိုင်နားထောင်နိုင်ကိုယ်နိုင်ငံဒီနိုင်ငံနဲ့အသီးသီးတွေအဆင်မပြေမှုတွေတော်တော်များများရှိနေတာပဲ သိပြကြတော့ကောင်းတာပဲတိုင်းပြည်အိုးချုပ်ပြီးတော့စီမံခံခွဲရတဲ့ပုဂ္ဂိုလ်တွေတောင်းတော်လေးတာပဲတို့ကဟာမကြဘူးတတ္တဝါတွေမညီမညွတ်ဖြစ်နေဒါဘာကြောင့်ဖြစ်တော့လို့ခေါင်းထဲတဲ့ပြီးရနိဒာဖြစ်ပွဲအာယုံကြောင်းပြုပြီးတော့ဖြစ်တာလေဖြစ်ပွဲအာယုံနဲ့ကြောင်းပြုပြီးကိုလိုချင်တဲ့ အရာဝတ္ထုကိုလိုချင်တဲ့ကိစ္စလေးတွေပြီးမြအောင်ပြည့်စုံအောင်အဲငင်းခုံရရန်ဖြစ်ကြပါကြဖြတ်ကြပြကြပြကြပြကြတာလည်းအများကြီးပါပဲဒီကနေသနာပြသိကောင်းတာပါနန္ဒနာပြကောင်းသတ္တဝါတွေကချမ်းသာခြင်းရတယ်ဒီမှာသရပညာသုံးပါတရားမင်းက မေးလို့မြတ်စွာဘုရားရှင်းတာယံမင်းကဘုရားနမိတ်တွေဒေဂာနီးနာဘဝသူတွေတော်မယ်ဆိုတော့သူကဘုရားဘုငယ်ညီပေါင်းများစွာနေပြီးတော့နာသက်နဲ့ဆိုလို့ရှိရင်တော့အဲဒါဝင်နာသက်ကိုလေး36 36တန်းပေါ့ညီပေါင်း36တန်း အဲ့ဒါလောက်ကနေပြီးရားဖြင့်ဇာလကြီးပေါ်နေတယ်ဇက်ကပြည့်သူတွေကနေရောက်တော့ဥပ္ပါဏမိတ်တွေတွေ့ရတာကိုနာပေကနေကြတာဘုံဘုံကိုကြည့်တဲ့နာဒီမှာဥပ္ပါဏမိတ်တွေ့ရတော့ကလူတွေလည်းပဲဒီလိုပဲဘုံကရှိတဲ့ပုဂ္ဂိုလ်တွေဥပ္ပါဏမိတ်တွေတွေ့ရတယ်အဲကာအကျိုးပေးတော့မယ်ဆိုလို့ရှိရင်ကောင်းသောနမိတ်မကောင်းသောနမိတ်တွေတွေ့ရမာလာမိလာယာနိပန်းတွေကညှိုးတယ် နာညာသေးတာနေ့ကျခုနှစ်ရက်ကြာတယ်ဒုဒုရည်တွေနဲ့ခုနှစ်လောက်ကြာရင်ပြီးတော့မယ်ဆိုရင်ပန်းနေကညှို့ကုန်ပြီအစားတော့တစ်သက်လုံးပန်းဆင်းလာတဲ့ပန်းနေဘယ်တော့မှမညှို့ဘူးဆိုရင်တော့ပန်းနေကတော့နတ်ပြည်မှာပန်းရောင်းစားမယ်ဆိုရောင်းစားမှာမဟုတ်ပါဘူးလို့ညှို့မှညှို့ရတော့သူကလည်းဒုက္ခနဲ့သူရှင်းဝဋ္ဌာကိလေသာနေဝဋ္ဌေကလည်းမြင်နွမ်းတယ်နတ်ပြည်ရောက်တဲ့အနာများမှာ အဝတ်စင်စားတွေရပဲတော့မမြင်နှွမ်းနဲ့ပြေးတယ်ရေးတယ်မရှိဘူးအဝတ်တင်နေဆွဲရမှာကိုရဘူးအာဒီအဝတ်ကဟောင်းလာရင်မကောင်းလာဘူးဆိုပြီးအသေးလဲရတာလည်းမရှိဘူးသို့တော်လည်းပဲဟောင်းမှမကြိုက်လို့ပြေးလဲတာလည်းရှိအောင်ရှိပါလိမ့်မယ်အမြင်နှွမ်းလို့လဲရတာလည်းမရှိဘူးဒါမဲ့သူရိကနိခုနှစ်လောက်ကျတော့ဝတ်တွေကလည်းမြင်နှွမ်းသွားပြီတဲ့ကိစ္စေဒေရာမောင်စန်းကြီး လက်ကလေးကြကျိုင်းကြကနေပြီးချွေးတွေကြတယ်နာညာချွေးမကြဘူးဆိုတယ်နာညာကချွေးမကြဘူးတဲ့ပြဿနာတော့ဒီကနေ့ကြတဲ့ချွေးတွေကြကာယေဝဝနိယအောက်ကမတိနာညာမှာငငယ်နာဖြစ်ကြရစပြီးတော့ိုရုပ်တွေမရှိဘူးတဲ့16နှစ်ရွယ်15နှစ်ရွယ်16နှစ်ရွယ် ဒီတိုင်းနဲ့ညပေါင်းများစွာကနေပြီးတော့ဖြစ်လာကြတဲ့နတ်နဲ့ဒီနေ့မှဖြစ်တဲ့နတ်နဲ့ဆင်ပြီးတော့နေတယ်ဘသူကအိုးတယ်ဘသူကအသက်ကြီးတယ်ဘယ်မတင်ကြဘူးလေရုပ်ဆင်းလာမလာကတော့ကောင်းမှာပေါ့လေအဲဒါအိုရုပ်မရှိဘူးတဲ့ဒီကနေ့9ရက်လောက်ကြာလို့ရှိရင်အိုရုပ်တွေပေါ်လာပြီအခုလူလောကဖွာကြီးကိုကြီးရုံမျိုးပေါ်တယ် ပေါ်ပြီးတဲ့ဒေဝဒေဝသနိနာရိရမတိနာနတ်ပြည်ရောက်တဲ့ကပြင်းတယ်လို့ရှိပါဘူးလို့ပြောနေတာပဲအခုကလာပွဲကြိတ်တဲ့ပုဂ္ဂိုလ်တွေပွဲကြည့်နေပွဲကလည်းမကောင်းနေတဲ့အချိန်ပဲပြင်းမလို့ဆိုတာပြင်းဘူးအဲရုပ်ရှင်တွေပါလေပြရမယ်ကုံဆုံးသွားမှတော့စိုးရိမ်နေတယ်ကပြောနေတာအိမ်မတိမရဘူးမနချစ်ပါတယ်တဲ့ပုဂ္ဂိုလ်တွေအဲ့ဒါတွေသတိမရဘူးမစဉ်းစားမိဘူးမှပြောနေတယ် အဲဒါလည်းနာတိရောက်တဲ့ကနာတိဟာပြောနေတာပဲပြင်းစိတ်မရှိဘူးဒါပေမဲ့ဒီကနေ့ကျတော့မပြောဘူးတဲ့မပြောတာကတော့ပြီးတော့မှမပြောတာနဲ့တူပါရဲ့ဆိုတာမကြခင်ပြီးတော့မှပြန်ပြောတော့မယ်ဉာဏ်လာလို့ဖြစ်နေတော့ဒီစိတ်ဆင်းရဲစိတ်ဉာဏ်လာတယ်ဘယ်လိုလုပ်ပြင်းကြီးရပါမလဲလို့စဉ်းစားတော့ ငါသာဘုရားမှာတော့ဒီနည်းစဉ်မှာမဟုတ်ဘူးဘုရားထံသွားပြီးတော့ရှောင်းမှပဲတရားလေးကလေးလည်းနာဖို့ပေါ်နေတာအဲဒါငါသာဘုရားထံလျှောက်ပါလေကြားထဲမှာအကြောင်းတွေတော့အများကြီးရှိပါလိမ့်လောကမှာအင်းငါတေဂုံမာနတေလူတွေကာမဘုံကတ္တဝါတွေဟာ ဆန်းချမ်းသာသာနေကြညပါတယ်သူများလည်းပဲဒုက္ခမပေးပဲနဲ့ကိုယ်ချမ်းသာသာနေကြညတယ်ဒီစိတ်တွေပဲနေကြညပါတယ်ဒါပဲမဲ့လို့ဆန်းချမ်းသာသာနေကြဘူးတဲ့ဆင်းရဲတွေနဲ့ခဏခဏတွေ့ရတယ်ဘာကြောင့်ပါလိမ့်မလို့မြတ်စွာဘုရားကိုမင်းများလျှောက်ထားမြတ်စွာဘုရားဣဒ္ဓမစ္စည်းယဗံယောဇနာ ဣဒာမေစိယကံရောစဉ်ရှိတာဣဒာမေစိယကံရောစဉ်ကျိုးကြောင့်ဒုက္ခရောက်နေရတာကာမဘုံကနတ်လူများတို့ကောင်းစားပြီးဝဘေးရန်ပလည်းအေးမြချမ်းသာနေလိုပါလေဣဒာမေစေသူရှုပ်ပွေ၍ထင်ကြီးမကြဆင်းရရသည်ဘုညာဆောင်မလို့တာဒါကပညာပဲအဲဒီအစာအုံးမရှိသေးဘူး။နောက်မှဆောက်တော့အခုတော့မာလို့ကြဗုဒ္ဓတို့တရားတော်ကို ချောရိုက်ပြီးလို့ရှိရင်လည်းအဲ့ဒီတရားကောင်းอยู่ကာမဘုံသာနတ်လူများတို့ကောင်းစားကြည်ဝဘေးရန်ပလည်းအေးမြချမ်းသာနေလိုပါလေကာမဘုံကတတ်တော်လေးလူတွေနဲ့ချမ်းသာနေကြတာကြီးတယ်ဟဲ့လူတွေချမ်းသာနေကြတာကြီးတယ်ပဲနောက်ဆက်ဆင်းရဲတယ်မတွေ့ကြကြဘူး ပညာချမ်းသာနေလိုပါလေဣဒ္ဓမင်းစေသူရှုပ်ပွေ၍ထင်ကြီးမကြဆင်းရရ၏ဘုရုရှင်ပုဂ္ဂိုလ်တွေမှာဣဒ္ဓမင်းစေရရှိကြတာဟုတ်သူများကောင်းစားတာမနာလိုဘူးအဲကိုယ်နဲ့ပိုင်ဆိုင်တဲ့ဥစ္စာတွေသူများပိုင်ဆိုင်မှာလို့မရှိဘူးအဲဈာမင်းလည်းအဲ့ဒါဖြစ်နေတာလေဒီကနေ့သူပိုင်တဲ့တည်းသူများပိုင်ဖြစ်မှာကိုသူကမကြိုက်ဘူးအဲဝန်တိုးတယ်ဘော သူများတွေကဇာမေဖြစ်တော့မင်းငါတော့ယာရုကြတော့မယ်အဲမနာလို့တဲ့ဘောဣဗမေဖြစ်တဲ့ဒုက္ခတွေဖြစ်ဣဒံမေစေသူရှုပ်ကို၍ထင်ကြီးမကြဆင်းရရည်ဒီနေ့ဆောင်ဘုရားသိချိုရာယူတိုင်းဒါလေးအသုံးကြတယ်ဆိုရအောင်မကာမဂုဏကာမဂုဏနတ်လူများတော့နတ်လူများ က္ခပြေဝါသုက္ခပြေဝါဝေယံပလည်းဝေယံပလည်းအင်းမြချမ်းသာဝေယံချမ်းသာမေလိုပါလည်းမေလိုပါလည်းဣဒ္ဓမစ္စေဣဒ္ဓမစ္စေသူရှုပ်ပွေ၍သူရှုပ်ပွေ၍ငြိမကြငြိမကြဆင်းရဲရ၏ဆင်းရဲရ၏ကာမဂုဏ်သာ ပြေဝါဘုရားပြေဝါဘေးရန်ပလည်း ဖြစ်ခြင်းအကြောင်းတွေတဲ့ဥစ္စာတွေမြင်ကုန်တယ်ညာဖြစ်ခြင်းအကြောင်းတွေအခုယဟန်မြတ်စွာဘုရားတဲ့ကယဟန်နေဆိုတာတာမန်ယဟန်နေတော့မဟုတ်ပါဘူးယဟန်ကောင်းတွေပါသိကျင်အားပါတွေပါမရှိဘူးဘာမှလည်းမပြောပါတော့ဘူးအဲဒီအနဲ့ရေလေးဝိနည်းမပြီးလို့ခြံထားတာဆိုပြီးရင်လည်းခြံပါဘူးတော့မ ခြံလုံးကအမှတ်တမဲ့ကျန်နေတာတော့မဟုတ်ဘူးတမင်ခြံထားရတာကြီးတော့အာဘကတော့သိသိပါနဲ့ခြံထားရတယ်အဲ့ဒါလေးကမာကြီးကျယ်ဘူးဒါလေးကဒေသနာကြားလိုက်ရင်ပြီးတာပဲဒေသနာကြားလိုက်ရင်ဒါပြီးကင်းသွားတာပါဘာဘာမှတောင်းမလေးပါဒါပေမဲ့လို့ပထမက သူကအာဘသိနေလို့ထင်ပါရဲ့ဟိုကအာဒီလိုဆိုရင် အာဒီသံဃာကြီးခြာနာလို့ရှိရင်အာဘသိနေဆိုတော့အာဘသိနေလို့စိတ်ထဲမှာဖြစ်တယ်။ဟိုဝိနည်းတော်ယဟန်ကဒီလိုမရဘဲနဲ့ရှိဆက်ပြီးတော့อืมစိတ်မပါဘဲနဲ့အမှုမဲ့မှမဲ့ထားရတာဟုတ်ဖြစ်လို့ရှိရင်တော့အာဘမသိဘူးလို့သူကရလေးချွင်းချင်ကလေးထည့်ပြောရတာနဲ့သူစိတ်ထဲမှာအာဘမသိဘူးဆိုတဲ့အနေရောက်တော့တယ်မာနသူကမတ်တငယ်ထားရတာလည်းမဟုတ်ဘူးထားခဲ့တယ်မှာ တမင်ကထားခဲ့တယ်မှာအာဘတော်ဖြင့်အဲဒါနဲ့သူကဒေသနာမကြောက်မကူကြဘူးအဲဝိနည်းတို့ညာသူတကြီးတွေပြောဖို့သုတ္တကောင်ညာဓမ္မရိကညာဝိနည်းနားမလည်ဘူးဆိုပြီးတော့အဲဒီလိုပါလို့မပြောကောင်းတဲ့ဥစ္စာတွေပြောရင်လည်းပုဂ္ဂလဒိဋ္ဌာနဲ့မပြောအောင်လားမျိုးဓမ္မဒိဋ္ဌာနဲ့ဝိနည်းသိက္ခာကိုယူသေးအောင်လို့အဲပုဂ္ဂိုလ်လို့ပုဂ္ဂိုလ်မထည့်ပဲနဲ့အဲလိုပြောရတယ် ဘုရားကတော့ပုဂ္ဂိုလ်နဲ့ပြောလိုက်တော့သူတွေကြီးတွေကဟိုဘက်ကြီးတွေသွားပြီးတော့မခံကြအောင်သွားပြောဘုရားနေပြီးတော့အာဘုရုံမသူအာဘမသိဘူးပြောပြီးခုမှအာဘသိနေပြောပြန်တော့သူကမူတာပါလားပဲသူလိမ့်တာပဲသူလည်းပဲအာဘနဲ့ဆိုရနောက်တပြေးသေးနဲ့စကားတွေကပွာလာတဲ့အခါကလာကြတယ်စကားတွေပြန်ပွာလာတဲ့အခါကြတယ် မိနည်းတော့ရဟန်းဆိုပရိသတ်တွေချွေးရံညာစွာရှိတာပေါ့ပြီးတော့နာနာတွေသူ့သိပြီးတော့အဲဒီယဟန်အာဘရှိတယ်သူအာဘကုစားခိုင်းတယ်ကုစားလို့ရှင်ပြင်းတယ်ပဲနင်ထုံမယ်ဆိုပြီးတော့အဲဘာသာစည်းဝေးမှာအဲဒီယဟန်ကိုနေရှင်ပြရဘုရားသံဃာ ခြံထားရလို့အာဘပြင်းတာအဲဒီအာဘကိုရှုပါဘာပဲသေးတံအောင်တော့တာဘတ်တွေအဲဒီအာဘကိုရှုပါဟာငါမှားရတာပြစ်တယ်လို့ရှုပါရှုပြီးတော့ပူဇော်ပါอืมဒါတော့ဟာအာဘမရှိပါဘူးလို့ဘုရုံးကရှင်ပြအာဘမသိဘူးပြောတာလေအာဘမသိပါဘူးမရှိပါဘူးဆိုပြီးသူကလည်းညင်းညင်းတော့အာဘသိရင်ဒါကြီးနဲ့အာဘမသိဘူးလို့ညင်းရမလားပြရမလားဆိုပြီးတော့သံဃာတွေကို ပြောကြပြီးတော့အာဘရှိတဲ့အာဘမရှိလို့မကုလို့ရှိရင်ဖြင့်ဒီကိုယ်တော်ကိုအဲနှင်ထုတ်နိုင်တယ်ပေါ့ဝိကြီးဝိကြီးကနှင်ထုတ်လိုက်နှင်ထုတ်တယ်ကမွားနဲ့မှလည်းသူ့လားသူ့ရဲ့ဘာနေတန်ခေါ်နဲ့မြို့ပြချရုပ်ပြီးတော့တန်ခါလေးတိုင်ကြပြီးသုံးညတယ်နဲ့ပြောပြီးတော့လောက်ရတာဒီတိုင်းတော့မဟုတ်ပါဘူးအဲအားလုံးသဘောတူလို့ရှိရင်တော့အောင်တာအားလုံးသဘောတူလို့ဝင်ကန်းွယ်လို့ရှိရင်တော့လည်း မအောင်ဘူးကံဝင်ရင်အဲဒီကံဝင်တဲ့ပုဂ္ဂိုလ်ဘာကြောင့်ကံဝင်လဲဆိုတာသူ့လည်းသိရအောင်ပါသူကနေရာကြရင်သူ့ဟာရောပြီးတော့နှင်ထုတ်အောင်ဘယ်လိုဖြစ်နေလဲသူကဝိနည်းကအဲဒါအဲဒီတော့မှတော့ဆိုင်ကျင်ဘက်ကမရှိဘူးဝိနည်းတော့ဆရာဘက်ကအကုန်လုံးကြီးတယ်ဘယ်သူမှမကန့်ရဘူးကံကโอเคဒီနေရာကံပြုကံပြုလိုက်တော့ကံအောင်သွားတော့ပေါ့ဟိုတုန်းကဟို ကံပြုခံရတဲ့ပုဂ္ဂိုလ်ကတော့သူတစ်ပါးတည်းလို့ရှိသေးတာကိုသိပြီးတော့မရှိသေးဘူးသူတစ်ပြည်သူတစ်ပါးတည်းတော့ရှိမှာပေါ့မပြောပါလို့တဲ့ပုဂ္ဂိုလ်လေးအဲ့ဒါနဲ့ကံပြုခံရတော့ကံပြုခံရတဲ့ယဟန်ကသူနဲ့စရစရတွေတောနေနေလျှောက်ပြီးပြောကြတယ်ဒါဒိဋ္ဌသံဗတ္တသံဒိဋ္ဌမြင်မှုပြုဦးတဲ့မိတ်ဆွေတဲ့သံဗတ္တအတူတကွသုံးဆောင်မှုတဲ့မိတ်ဆွေတွေ ။ဒါဒိဋ္ဌဆိုမြင်မှုတွေ့ဘူးယုံပါပဲ။ဒါကတော့တွေ့ဘူးမြင်မှုတာနဲ့ကြောင်းနဲ့ကြောင်းနဲ့ပြီးမှုယုံညာလေးကိုမိတ်ဆွေခေါ်တယ်။သံဘတ္တဆိုတာသူတို့ကသုံးဆောင်မှုတွေဆိုသူကသွန်းတူစားဘူးတာကိုဒီလိုမှတ်နေကြတာကိုအဲဒီလိုမဟုတ်ပါဘူး။ဘုန်းကြီးမော်လနိုင်မှာလည်းကဝိနည်းစာရံဝဲမှာဝိနည်းစာရံကတိုင်းတိုင်းကမှသင်ပါဝိနည်းစာရံဝဲမှာကိုယ်တော်က စွန့်စားရမှာကအဲဒီလိုယူဆရပြောတယ်ဟာဒီတခါအတူစားတော့သံဖတ်တမိတ်ဆွေတွေအဲလေးပါးတခါရကြပြီမနေ့ကလည်းကြခနေ့လည်းကြနေ့စဉ်နေ့စဉ်တခါလည်းအတူတူစွန့်စားလို့သံဖတ်တမိတ်ဆွေရတယ်ဆိုပြီးသူကပြောတာဘူးဝီနီးပုပ်အနဲ့ကိုနားမလည်လို့ပြောတာပဲလို့ခွန်ကြီးကဘယ်တော့မှလည်းပြီးပါတော့သံဖတ်တအဲဒီလိုတူစားတာမဟုတ်ပါဘူးရှင်းတော့ကသုံးဘွဲကြီးတခုတည်းဝိုင်းပြီးစားတာလည်းရှင်းထုံးတာမရှိပါဘူး ဘုရားလက်ထက်တုန်းကကိုယ်သွေးနဲ့ကိုစားကြတာပါပဲအခုတည်းကပြီးရောပါပြီလို့ကိုယ်သွေးနဲ့ကိုစားတာပါကိုယ်ခွန်းနဲ့ကိုအင်းကြီးတို့ပါလေကိုယ်ခွန်းနဲ့ကိုပါစီတတ်ပြီးတော့ထိုင်ပြီးစားကြတယ်သံဘတ္တဆိုတာကိုယ်ပစ္စည်းကိုသူ့ပေးတယ်သူ့ပစ္စည်းကိုကိုယ်အယူပြီးသုံးတယ်အဲ့ဒါသံဘတ္တခေါ်တယ်သီလမစင်ကြယ်တဲ့ပုဂ္ဂိုလ်နဲ့အဲ့ဒီတော့သံဘတ္တမလုပ်အောင်သီလမစင်ကြယ်တဲ့ပုဂ္ဂိုလ်ကို ကိုကပေးတာတော့ပြင်းမရှိဘူးသူကပေးတဲ့ပစ္စည်းကိုလက်ခံပြီးမသုံးဆောင်ရဘူးဒီလမ်းမစင်တဲ့ပုဂ္ဂိုလ်ပေးတဲ့ပစ္စည်းကိုလက်ခံသုံးဆောင်ရင်အာဘသင့်တယ်ဒီလစင်ကြတဲ့ပုဂ္ဂိုလ်ချင်းချင်းတော့ပစ္စည်းကိုလည်းပေးနိုင်တယ်သူသူပစ္စည်းကိုလည်းသူကပေးလူလို့ရှိရင်သုံးနိုင်တယ်အဲဒီတော့ချင်းချင်းဘာပစ္စည်းဖြစ်ဖြစ်ပေါ်လဲပစ္စည်းတူကတူပေးယူလို့ပြီးတော့သုံးဆောင်မှုတဲ့မိတ်ဆွေဟာသံဗတ္တမိတ်ဆွေ ပစ္စည်းအပေးယူနေရင်းနှီးတဲ့မိတ်ဆွေပေါ်လာသူကမြင်မှုတွေ့မှုရုံကတော့ဗာဒိဋ္ဌကတော့သူကရင်းနှီးမှုသေးပါဘူးဒုနဲ့ဒုနဲ့ပစ္စည်းအပေးယူလို့ပြီးတော့ရင်းနှီးတဲ့မိတ်ဆွေသမ္မာတမိတ်ဆွေခေါ်တယ်ဗာဒိဋ္ဌသမ္မာတအဲဒီဗာဒိဋ္ဌသမ္မာတမိတ်ဆွေဖြစ်တဲ့ယဟန်နေတော်နယ်တွေမှာရှိတယ်အဲဒီတော်နယ်ယဟန်နေကိုသူကအကြောင်းကြားတယ်ဟိုတုန်းကတော့ဇာနေကြီးအကြောင်းကြားမလားနှုတ်နဲ့ပဲလိုက်ပြောမှမပြောတော့ပါဘူးက စာရောကျတော့ဘုံကလည်းရှိတယ်ရှိပါဒါပေမဲ့ရေးဝယ်သိနေရောဘုံရေးတယ်လည်းစက်ကူလိုပါလို့ရှိတာမဟုတ်ဘူးအဲအကြောင်းကြားတော့သူနဲ့ရင်းနှီးတဲ့ပုဂ္ဂိုလ်ကြီးဘယ်နဲ့အကြောင်းကြားတယ်ဆိုတော့တတိတော်ကိုတဲ့အဲညီဒီဝီနီတို့ရဟန်းကကောင်းဆောင်ပြီးတော့အာဝသိနေဆိုပြီးတော့ဥပ္ပေကနိယကလှုပ်တယ်နှင်ထုတ်တယ်ကာမမြောက်ပါဘူးတဲ့တတိတော်အာဝမသိဘူး အာဘမသိမဲနဲ့အာဘသိနေဆိုပြီးတော့လုပ်တော့ကာမမြောက်ဘူးဟုတ်တယ်အာဘမသိမဲနဲ့လုပ်ရင်ကာမမမြောက်ဘူးအဲအာဘကသူကအသိနေကာကတော့မြောက်နေသူကတော့မမြောက်ဘူးပြောတယ်အဲဒါအရှင်ပြတဲ့တပည့်တော်ဘက်ကနေပြီးတော့ကူညီကြပါဝိုင်းဝန်းကြပါဆိုရင်ဒီကမေတ္တာရကံတော်အလုံးဟိုနေနေကနေပြီးတော့အလုံးဘာသာရေး900လောက်ရတယ်ဆိုတော့ထောက်ခံတဲ့ပုဂ္ဂိုလ်အချွေးရတယ်ကြည့် ဒီပုဂ္ဂိုလ်တွေကလည်းသူ့ဘက်ကနေပြီးတော့ဟိုဘက်ကပုဂ္ဂိုလ်တွေအပြစ်တင်တာပေါ့လေဟိုဘက်ကပုဂ္ဂိုလ်တွေကလည်းသူတို့အပြစ်တင်အဲဒီအချင်းချင်းနှစ်ဘက်ကကွဲတာငါကကွဲဘာမှမကြည့်ကြဘူးလေကသိနေပြည်တယ်ဘာမှမရှိဘူးဒီကိုယ်တော်တွေမယုံမသိပြုကြတာမရှိဘူးကိုယ်တော်တွေကိုယ်တော်ကောင်းနေတယ်ဘာမှမရှိဘူးဒီကိုယ်တော်တွေစင်ကြဲတာအကုန်လုံးကနည်းစင်ကြဲနေပုဂ္ဂိုလ် ခုကလာကတော့စင်ကြယ်တဲ့ပုဂ္ဂိုလ်ရှားပါဘူးသူစင်ကြယ်တဲ့ပုဂ္ဂိုလ်ရဲ့ပုဂ္ဂိုလ်များတွေပါဒါရနေလို့အဲဒီအာဝကလေးတစ်ခုအကြောင်းပြုပြီးတော့ပြီးမခံနိုင်တဲ့စိတ်ကြောင့်ွဲကြကြတယ်ကွဲကြကြကွဲကြကြတော့နတ်ဗျာဟောရတာပေးပါလေอืมရထဲမှာဆွန်စားရင်တောင်မှ ရာထဆွန်းစားရတာလားဆွန်းစားရင်တော့မှတူနဲ့တူနဲ့ထိခိုက်ပြီးတော့ပြောကြထိခိုက်ပြောရုံနဲ့မကောတူနဲ့တူနဲ့အဲလက်ဖြင့်လည်းပဲခြိပါသုံးမှကြတယ်ဆိုတော့ဆွဲလာတွန်းလာလောက်တာနဲ့တူပါရဲ့ဒီနေ့ပါများထိုးရတာမပြောတော့ပါဘူးလို့ဆိုအဲကြတယ်အဲကိုဖြင့်နှုတ်ဖြင့်ရံငယ်ဒေါသတွေဖြစ်ကြတယ်တဲ့ဖြစ်တော့ဒကာဓမ္မတွေကကဲရကြတယ်ကဲရမှာဘယ်နဲ့ဘုရင်ကမြတ်စွာဘုရားဤတပည့်ကအနန္တသိမွေ့ရအောင်ဆို ဒါနဲ့ဆွမ်းစားရင်ညာဖြစ်ရတယ်ဆိုတော့ပြည့်ရမှာလို့ဆိုတာอืมအဲ့ဒါအကြောင်းပြုပြီးတော့မြတ်စွာဘုရားထံလျှောက်မြတ်စွာဘုရားဩဝါဒတော့ပေးပါပေးရမယ်လို့မပြေလည်ဘူးသူတို့မလိုက်နိုင်အောင်အောင်ကြတော့ကောင်းပါလေဘုရားသာသနာမှာဘုရားရှိနေတာလေဘုရားဩဝါဒမလိုက်နိုင်ဘူးဆိုတော့သိကျင်ဖြစ်တော့သူတို့မရှိပါဘူးအဲ့ဒီမလိုက်နိုင်တဲ့အဖြစ်တော့အတော်ကြီးကျယ်လာအခုနေစဉ်းစားကြည့်လို့ရှိရင် လိုက်လာတယ်တော်တော်များများဘုရားဘုရားသာသနာနေရင်ဘုရားစကားနားထောင်မှာမဟုတ်သူနားထောင်ကြရတယ်ယခုလည်းပဲဘုရားသာသနာနေလို့ရှိရင်ရဟန်းတော်များဘုရားစကားနားထောင်မှုအရေးကြီးပါတယ်။နားရေးကြီးပါတယ်။တချို့ကသာသနာတော်နေရဲ့ကိုကျိုးတွေရှားနေကြတာ။အိုးသာသနာနေပြီးတော့စီဝါရေးတွေလုပ်ကြရဲကိုကျိုးတွေလုပ်ကြတယ် ဝိနည်းသိခါဖို့ယူသေးခြင်းမရှိဘူး။ရသာကျဆုံးမထားတဲ့အတိုင်းဓမ္မာရီပညာအကျင့်တွေလည်းကောင်းကောင်းမကျင့်ကြဘူးသူလုံးလုံးကမကျင့်ပါဘူးကောင်းကောင်းမလုံးလုံးမကျင့်ဝိနည်းကိုလည်းယူသေးမှုမရှိဘူးဒါတော့လေပြည့်ပြည့်ပြည့်စရာတော့ကောင်းလာတယ်ဘုရားသာသနာနေလို့ရှိရင်ဘုရားဆုံးမဩဝါဒလိုက်နာဖို့ရတော့အရေးကြီးတာပါပဲမလိုက်နာနိုင်လို့ရှိရင်ကိုယ့်အကိုအလွတ်နေပေါ့ဒီလိုနေရမယ် အဲနောက်ကြတော့အဲဒီလိုသာမန်သုံးမဩဝါဒပေးရုံနဲ့မရတဲ့မြတ်စွာဘုရားကဩဝါဒထပ်ပြီးတော့ပေးပါတယ်ဒီပုဂ္ဂိုလ်ကိုအာဘအပြည့်ရှိတယ်ဆိုပြီးတော့တစ်ဖက်ကနေပြီး ။တန်ပြုရင်တဲ့အဲ့ဒီပုဂ္ဂိုလ်ကသူ့ဟာသူ အာဘမရှိဘူးလို့ထင်နေလို့ရှိရင်သူကလည်းပဲသူ့ဘက်သားတွေနဲ့အချွေးရနဲ့ရှိနေရင်ဘာမှပုဂ္ဂိုလ်မို့လို့ရှိရင်သံဃာအရေးအကြောင်းတွေပေါ်ရတယ်၊ကွဲပြားရတယ်၊သံဃာကွဲပြားသွားလို့ရှိရင်အများကြီးအကုသိုလ်တွေဖြစ်တတ်တယ်။ဒါကြောင့်အာဘပြည့်ရှိပေမဲ့လို့ဒီလိုဥပ္ပေကနိယတာမျိုးမပြုကောင်းဘူး။အဲ ခံပြုတဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားဩဝါဒပေးတယ်ဝိနည်းရပြုသင်ပြုလိုက်ရင်လည်းမပြုနဲ့တဲ့ဒါမျိုးကံပြုလိုက်လို့ရှိရင်သံဃာကွဲပြားခြင်းဖြစ်ပြီးတော့တစ်ခါကအင်အားရှိရင်သံဃာကွဲပြားတယ်ကြီးကျယ်ဒုက္ခရောက်တယ်အဲဒါကြောင့်ဝိနည်းနဲ့ဆုံးမလို့ဖြစ်မဲ့မဟုတ်ဖြစ်မဲ့ဖြစ်မှာမဟုတ်လို့ရှိရင်တော့မပြုကြနဲ့ဖြစ်တဲ့ဖြစ်တဲ့ဥစ္စာတော့လည်းပြုရမှာမဟုတ်ဘူး အဲ့ဒါမပြုသင့်ဘူးဆိုပြီးလည်းဆိုရင်ဩဝါဒပေးတယ်ဒါမျိုးလို့ဟိုကံပြုပြီးသားပုဂ္ဂိုလ်လည်းပြုပြီးသားဖြစ်နေသူတို့ကပြန်နှုတ်ဖို့ဖြစ်ပါဘူးကလည်းခက်လာတယ်ကံပြုခံရတဲ့ပုဂ္ဂိုလ်တွေပဲလည်းမြတ်စွာဘုရားသွားပြီးတော့ဟောတယ်อืมကိုကအာဘမသိမှုထင်ပေမဲ့လို့သူများကအာဘသိနေစားပြီးပြီးတော့ကံပြုထားလို့ရှိရင်အဲ့ဒါလည်းတတိပြုရတယ်ဒီလိုတတိမပြုမလိုက်နိုင်လို့ရှိရင်ဘာငါအကွဲတရားဖြစ်ဘာငါရေးကြောင်းတွေဖြစ်ပြီးအကုသိုလ်တွေပွားတယ် ဒါကြောင့်ကိုကြည့်ကလေးလည်းကိုကြည့်ပြီးတော့အများအာဘသိနေတယ်ဆိုလို့ရှိရင်အဲ့ဒီအာဘဒေသနာပြောကြကုလိုက်ပါမှဘောဟုတ်ကားပဲလွယ်လွယ်လေးပဲဘာမှခက်တယ်မဟုတ်ဘူးဒေသနာပြောလိုက်ခဏလေးပြီးတာပဲ10မိနစ်အတွင်းပြီးတာဘာမှမခက်ဘူးအဲဒါလိုက်နာပြီးတော့တစ်ခါကပုဂ္ဂိုလ်တွေယူသေးတယ်သာတော့ လိုက်နာပြီးတော့ကျင့်နေတယ်ဆိုတော့မြတ်စွာဘုရားအဆုံးမဩဝါဒပေးတာလည်းဟိုပုဂ္ဂိုလ်ကြီးကမခံပါဘူးလားဘုရားမျိုးပြီးတော့မဟုတ်ပါဘူးသူတို့အချင်းချင်းမျိုးတွေသူတို့အာဘသင့်တယ်ဆိုပြီးတော့ဆွဆွဲခံရတော့သူတို့ဂုံဂုံနေတာပေါ့လေပြီးရဘုဒ္ဓချစ်ပွဲကြောင်းပြုပြီးတော့ကိုယ့်ကိုယ်တော့ကိုယ်ဂုံမြင့်နေတာကိုယ့်ကိုယ်ဝင်နေတဲ့ချစ်ပွဲတွေရှိတယ်အဲဒါ ငင်းခုန်ရင်းပြန်ဖြစ်ခြင်းနဲ့ဖြစ်ကြတာလေအဲဒါဘုရားလက်ထက်ကတော့ဝီနည်းနဲ့အတိအကျကံပြုတဲ့မှာပြုပါတယ်အဲကျင်တယ်ထုတ်တယ်ဆိုတာကကံပြုတာလေဝီနည်းနဲ့အညီမှပြုပါတယ်ဝီနည်းနဲ့မမြင်မပြုပါဘူးအခုခေတ်ကာလတော့ဒီလိုဟုတ်ပါဘူးကိုတော်လေးအဲလုံးနဲ့တုံးနဲ့မတည့်ရတဲ့လည်းပဲကျင်ညပြုကြ ဆိုတော့နေရာကြတာပဲပညာကြည့်ကြတော့ဆင်ရဆင်ရပြည့်တဲ့ဒကာဓမ္မတွေလည်းအကုသိုလ်တွေသိဖြစ်တယ်ဒကာဓမ္မတွေကကိုယ်ဆရာဟာအမှန်ပဲထင်တာပဲဟုတ်ဟုတ်မဟုတ်ကိုယ်ဆရာကမှန်တယ်ဒီလိုအောင်မြင်တာအဲဒါကိုယ်ဆရာဘက်ကနေထောက်ခံပြီးတော့ကိုယ်ဆရာဘက်ကနေပြောကြပြကြအကုသိုလ်တွေသိဖြစ်တာညွှန်ကြားတယ်ကောင်းတယ်နားကြလည်းမှန်ကောင်းပါဘူးမြတ်စွာဘုရားလည်းအဲဒီမှာသံဃာကြီးကိုရသွားတော့အာရခထေဝတာ လူလူလူလောကရင်လူတရားဓမ္မတွေလည်းကွဲတယ်နတ်တွေကလည်းအာရကတွေကအဆောင်ရှောင်တာတွေရှိသေးဆိုတာပေါ့။ကိုဆောင်တာတွေဆိုအဲ့ဒါတွေပေါ့လေ။လူတယောက်ကိုနတ်တယောက်ဒီလိုရှိတာလည်းဟုတ်ချင်မှာဟုတ်မှာပေါ့။အဲနတ်တွေမှာသူတာဝန်ရှိပုံရပါတယ်ဆောင်ရှောင်ဖို့။အာရကတွေကဆောင်ရှောင်တာတွေကလည်းဓမ္မဝါဒီဘက်က နတ်တွေနဲ့အာရမဝါဒီဘက်ကနတ်တွေနေထုတ်တဲ့ဘက်ကနတ်နဲ့နေထုတ်ခါတဲ့ဘက်ကနတ်ကွဲရတယ်တို့လည်းယူဆကွဲတို့လည်းနဲ့စတဲ့အဲမြေရီနတ်တွေမြေရီနတ်ကနေပြီးအကောင်းငယ်မှဒီသနာတွေစရုမာကြီးဒါဝိနာယာမအဆင့်ဆင့်ခါတဲ့စအစကြီးကွဲသွားဗြဟ္မကြီးတော်ရောက်တယ်လို့ဆိုတာကိုကွဲသွားအဲဒီရင်ရရင်ရတွေကအကုသိုလ်များများမှာပဲ ကွဲပြားစွာအခုလိုသိညာတယ်မြန်ကြဘူးခုနေတာကလားအဲဒါတွေပေါ်ပါဆရာတော်ကြီးတို့ကဉာဏ်နဲ့မူသွားလို့ရှိရင်အဲဒီဆရာတော်ကြီးပိုင်ဆိုင်တဲ့အကြောင်းတော်ကလူရလူတွေကကွဲတော့တာပါပဲတကယ်နဲ့တကယ်နဲ့အဲဒီမှာလည်းကိုယ်ဆရာနဲ့ကိုယ်တရားဓမ္မတွေအားပေးကြတယ် ဟောနေနေထဲမှာမွန်နေပါတယ်အများကြီးရှိတယ်ဒီလိုလေပြောရတယ်ပိရိစ္ဆတ်ခေတ္တမှာဒီဘာတရားမှာသာဘုံကြောင်းတစ်ကြောင်းမှရှိတယ်အဲဒီဆရာတော်ကြီးတစ်ပါးပြန်နေမလို့ရှိရင်တပည့်တွေကြောင်းလူကြတာနဲ့ယုံနေပါတယ်ရောက်ယုံနေပါတယ်ရောက်တော့ဘုရားကယုံကမူထိုးရတယ်မူရပါတယ်မကုန်းအဲဒါဆိုင်အားနေရင်ငွေတွေပါတယ်လက်ခံတာပေါ့လေဘယ်မဆုံးပြပါဘူးဆုံးပြတယ်မှသိမှမရှိပဲအဲဒီလိုပဲငွေတွေကို ဘုံပြီးတော့တချို့လယ်ပိုင်းရှိတဲ့ပုဂ္ဂိုလ်တွေကလယ်တွေရောင်းရတယ်လယ်ပိုင်းမဟုတ်ဘူးအဲလယ်ပိုင်းမဟုတ်ဘဲနဲ့လယ်တွေလည်းဆုံးရှုံးပါလေဆုံးရှုံးအကုန်လုံးဘောတူတွေဆင်းရဲကုန်ကြတယ်နောက်ဆုံးကြတဲ့ငွေတွေအစိုးရအဲဒီရုံးကပုဂ္ဂိုလ်တွေမပေးနိုင်ဘူးလာမထွန်းနိုင်တဲ့ခါကလာရုံးကနေရတန်ဃာတွေဆုံးဖြတ်ဖို့ပြန်ပြီးတော့ချရတယ်သူတို့လည်းရကြမှာမရှိတော့ဘူး ။နေရာမှာနေရာတန်ခါတွေကနေပြီးတော့ဆုံးဖြတ်တယ်။မှန်တယ်ဖြစ်တယ်မှန်တယ်ဖြစ်တယ်ပေါ့လေဆုံးဖြတ်တာလည်းပြီးတယ်။အဲဒီမှာရှုံးတဲ့ဘက်ကနေပြီးတော့သူလည်းတရားဓမ္မအသိဉာဏ်ရှိတော့ရှုံးတဲ့ဘက်ကနေပြီးတော့ကြောင်းတစ်ကြောင်းတည်တော်မယ်။ရွာတရားတစ်ကြောင်းရှိရနှစ်ကြောင်းရှိတော့အဲဒီတစ်ကြောင်းနဲ့တစ်ကြောင်းနဲ့မပူပေါင်းမစဘူးကဝင်းကြီးကဘာမှဆိုင်တာတော့မဟုတ်ဘူးကွာ။အဲဒါကြောင်းလို့မူကြောင်းယူပြီးတော့ခိုင်းကွဲအဲဒီလိုဟာတွေအများကြီးတချို့ ဂျိုဝင်းကကြောင်းကြောင်းသုံးလေးကြောင်းရှိတယ်ဂျိုဝင်းကလည်းကြောင်းနေတယ်အဲဒီတော့အများကြီးပါပဲတရားနဲ့စပြီးတော့လဲမနာလိုလို့ဒိုင်းကွဲတာတွေဆိုတာရှိတယ်အဲဘုန်းကြီးနာမည်တွေတော့မပြောပါဘုန်းကြီးတို့သာသနာ့ရေးတာတခုမျိုးတစ်မျိုးမှရှိတထိန်ကိစ္စနဲ့ပတ်သက်ပြီးတော့ ဒါဓမ္မတွေကသူတို့ကထိန်မှာအဲ့ဒီအမျိုးအရှိတဲ့သံဃာတွေကျောင်းတိုင်းကျောင်းတိုင်းအကုန်လုံးကိုပင့်ရမယ်ဆိုတဲ့အစီအစဉ်ကြီးတော့အကုန်လုံးပင့်အကုန်လုံးပင့်တာမလိုလားတဲ့သံဃာတွေကဒီကိုယ်တော်မပင့်ပါနဲ့ကိုယ်တော်တော်ပါိုတော့ကအပြစ်ရှိတာတော့ဟုတ်ဝင်ပေါ်ပါတယ်နော်မပင်ပါနဲ့ဆိုတော့ဓမ္မတွေကသူတို့အစီအစဉ်ရမပင်မဖြစ်ဘူး သင်ပါပဲဆိုပြီးတော့သင်တော့အဲဒီရိတ်တာဘုန်းကြီးကျောင်းဘုံလုံးတော့မဟုတ်ပါချုပ်ဆံတာကြီးရတယ်ကျင်းတာလည်းအလေးစားဘာမှလည်းဆင်တာလည်းမဟုတ်ဝီနည်းနဲ့လည်းဘာမှဆိုင်ဘူးလူရင်းကတော့ရိတ်တာတရားဓမ္မတွေနည်းနည်းတော့လေးစားမှုတွေနည်းနည်းရှိတာပေါ့လေအဲဒီလိုပါလေမနာလို့လို့ပါပဲอืม အာကြီးကြီးပွားပွားရိတ်တာမဟုတ်ပါဘူးတောင်းတန်ရုံရိတ်တာလေးပါပဲတောင်းတန်ရိတ်တာပဲမယ်လို့တရားဟောပြောပြတာနေတယ်ဆိုတော့တရားဓမ္မတွေကအလေးပြုတာလေးတွေတော့ရှိအဲဒါကြောင့်မနာလိုလို့ထုတ်တာဒီဓမ္မတွေသာရှိတယ်ဒီပညာတွေလည်းဒီလိုရှိတာပဲသက်သာကကြားရအထက်ရမှာပါပဲอืมอืมဟုတ်တယ်နော် ကလေးမျိုးတို့ကလေးပါလို့အဲဒီနေရာပေါ့ကိုတော်ကြီးတပါးသူ့နဲ့ရင်းနှီးတဲ့တကားသူ့လူနေရတဲ့ကားကငန်းမဆုံးသုံးပုံလောက်ထမရလို့အဲဒါသူ့မပါဘူးဒီနေ့ကိုတော်တွေဆိုတော့အဲသူ့မလူတော့ဘူးအလူခံအလူရတဲ့ကိုတော်တွေသူကကျင်းတယ်ဆိုတာကိုอืมသူသင်္ကားမရတာနဲ့ကိုတော်သွားကျင်တယ်မဟုတ်ဘူးဆိုင်ကိုစားကိုတော်ကြီးတွေကလည်းဟုတ်တော့ပဲဒီက အသက်ရွယ်ကြီးမှညာကျင်ဝင်ပြီးလည်းမသိဘာလဲမသိဘာမှမဟုတ်တဲ့ကိုယ်ကြီးတွေဒီမှာရှိတယ်ကြားသိပြည့်စရာတော့ကောင်းတာပဲကိုခေတ်ကလာပျက်စီးပုံမှာအနာမရကြပါဘူး။အဲဒီတော့ကသက်တော်ရတဲ့ခါကဆိုတော့မသိတော်တဲ့ဥစ္စာမဟုတ်ပါဘူး။ဒါကဆရာတော်ကပြောတယ်ကြား။ဒီကတော့ပြောပြနေတာ ကိုယ်တော်ကအရင်ကြီးတဲ့မနာရင်းကြီးတဲ့ကိုယ်တော်နှစ်ပါးပါတပါးတစ်လက်ခေါင်းရိပ်ပေးကြတာဆိုတာကိုအင်းတပါးကခေါင်းရိပ်ပေးပြီးတော့ပြီးသွားတယ်ပြီးတော့ကြအဲ့ဒီခေါင်းရိပ်ခံရတဲ့ပုံစံနဲ့ပြီးဟိုတော်ကကိုခေါင်းရိပ်ပေးတယ်ခေါင်းရိပ်ပြီးတော့အဲ့ဒီကိုယ်တော်ကသခင်နဲ့နဲ့ခြံရတယ်ပြောတယ်လေကောသခင်နဲ့ခြံတာတော့အဲ့ဒါကြောက်ပြီးပြီးတော့ ပုဂ္ဂိုလ်တော်ကဒီလိုဆိုရင်ခြံထားရမလားသူ့ကိုရုပ်ပြချင်းပြလောက်ရမလားဆိုပြီးတော့ဒီနေ့အစားရင်မင်းနဲ့ငါနဲ့မပေါင်းတော့ဘူးဆိုပြီးကျင်းတာဆိုတော့ကွဲတယ်ဒီလိုမဟုတ်ကြပါဘူးလည်းကွဲရရှိတာဘုရားများပြတာညဇာကြာဤကမနာနဲ့ညဇာကြာအဆုံးအတိုင်းနေရတာတော့အရေးကြီးပါတယ်ဒါဘုန်းကြီးဓမ္မလေးနဲ့အားဖြင့်ညဇာကြာဤကမနာနေတဲ့ ညာတော်များတဲ့တတိပြုရဝိညာဉ်ချပေါ်ပြောနေတာဘသူအပြည့်ဘသူပဲမဟုတ်ပါဘူး။တရားဆုံးမအတိုင်းတိုင်းနာဖို့ရည်ကြီးတယ်လို့ဝဲရတယ်ဆိုလို့ရှိရင်ကိုယ်လည်းအကုသိုလ်ဖြစ်တယ်သူများတွေလည်းအကုသိုလ်ဖြစ်တယ်ဒီခန္ဓာနဲ့ဒီခန္ဓာကိုယ်လည်းအဲ့ဒီပုဂ္ဂိုလ်နဲ့ဝဲရသွားတဲ့ပြင်မာတဲ့ဒေါသစိတ်တွေ မပြတ်ဖြစ်နေတော့တာပဲတရားအထုလို့တော့ဖြစ်မဲ့လက္ခဏာရှိပါဘူးအထူးအချင်းတော့မေတ္တာဘာဝနာပွားမယ်ဆိုဖက်တာပေါ့သာဝေသတာအလုံးစုံသတ္တဝါတွေချမ်းသာကြပါလေဆိုရင်ကိုယ်နဲ့မုန်းတဲ့ပုဂ္ဂိုလ်သာဝေသတာတဲ့ထဲကိုဖက်နေတယ်ဆိုတော့ဒါအရေးကြီးတယ်အဲဒါကြောင့်မေတ္တာဘာဝနာပွားတဲ့အခါကာလကြလို့ရှိရင် သိခံရင်အကျိုးများလဲဆင်ញင်ရမယ်ဒေါသသိမခံရင်အပြင်းများလဲဆင်ញင်ရမယ်လို့ပြတာရေးကြည့်တာဒီပြမဝိဟာရတရားတော်တွေမှာလည်းထည့်ထားတော့ပြီးဆုံးမှာအဲဒီဘုရားဆုံးမနဲ့ဆန့်ကျင်တဲ့အကျင့်အနေထိုင်းစီသဘောထားဒါလေးတွေဟာမိမိစိတ်ထဲတာမှာမိမိစိတ်ထဲမှာရောက်လာရင် လက်မခံမဲနဲ့ပယ်ပြစ်ဖို့အရေးကြီးပါတယ်မပယ်လို့လက်ခံလို့မတော်တာရပြီရင်ကိုယ်အကြောင်းပြုပြီးသူများတွေကိုယ်တရားဓမ္မတွေအကုသို့ဖြစ်တယ်ကျွတ်ကျွနေရတယ်ရောက်သွားတော့ရှင်နှစ်ပေါင်းများစွာနေပြီးတော့ဂိုင်းကွဲနေတာကြီးဘုန်းကြီးတို့တွေ့ရတရားဓမ္မတွေကမကွဲဘူးဘုန်းကြီးတွေကကွဲတရားဓမ္မတွေကလှူဒန်းလို့ရှိရင် ဒီတစ်ဖက်ကပြင်းရင်ဒီတစ်ဖက်ကကြွလာရင်ဟိုတစ်ဖက်ကမကြွဘူးလို့ဟိုတစ်ဖက်ကပြင်းလို့ကြွလာရင်လည်းဒီတစ်ဖက်ကမကြွဘူးတဲ့ဘူးအဲဒါတစ်ဖက်ချင်းဒီတစ်ဖက်ချင်းယူရတယ်ဟိုတစ်ဖက်ကကြောက်တော့ကိုယ်ကယူရတာပဲဒီလိုရတယ်ဒါဓမ္မတွေတော့တောင်းနေချတာပဲသနာကြကောင်းတယ်တခုချင်းတော့ကောင်းနေတယ်အကုသိုလ်တွေကုသိုလ်တွေဖြစ်တာကထက်ထက်တန်တာမကြည့်ရဘူးကုသိုလ်တွေအထက်တန်နေသွားတာပေါ့ဒီလိုလောက်ရတော့ ဝမ်းမြောက်ဝမ်းသာနဲ့တခါဒီညစ်စဉ်အမှန်ကောင်းတာအခုညဇာရတဲ့တခါခေါ်ရတဲ့ပုဂ္ဂိုလ်လည်းအပြစ်ကတော့ကြီးကြီးရမဟုတ်ပါဘူးသိမခံတဲ့စိတ်ကတော့ကြည်ကြီးပါလေဘုရားဆုံးမပဲလိုင်းနာကြပေါ့ဘာပဲဖြစ်ဖြစ်ဘုရားဆုံးမလည်းလိုင်းနာကြဒါမှမလိုက်နာဘူးမလိုက်နာတော့နောက်ဆုံးကြတာလိုက်နာခြင်းနဲ့ပါရကဝတ္ထုအနေနဲ့မြတ်စွာဘုရားဒီကဟုကုမာရဝတ္ထုတဲ့ ဒီဃာဝတ္တရောသအကြောင်းကိုမြတ်စွာဘုရားဟောပါတယ်ရှိတာဗာရာဏသီဒီမှာဇမရမင်းဆိုတာရှိခဲ့တယ်ဗာရာဏသီဇမရမင်းရဲ့အများကြီးပါတယ်အဲဒီကတယောက်ပေါ့သူကဘုံတကူကြီးတဲ့ချွေရများတဲ့ဒီစိဥ္စရာတွေလည်းပေါ်များကျွဲဝတယ်သူ့နယ်ပယ်ကစီဝါရေးတွေပါလေကိုယ်တော်က ပြည့်စုံတဲ့နယ်ပဲဖြစ်ပြီးတော့နေတော့ကြီးပွားရပါဘူးပရိသတ်တွေလည်းများတော့စေတကဗဇက်ကရောအကုန်လုံးအင်အားကောင်းတယ်အဲအဲဒီဘာရန်ဇီကကာတိတိုင်းခေါ်တယ်ကာတိတိုင်းအဲဒီကာတိတိုင်းနဲ့ရှင်ရကောသလတိုင်းဆိုတာမြတ်စွာဘုရားလည်းဒီလိုမျိုးဇီရောဘာဝတိပြည်ဇီရောဆိုတာအဲဒီကောသလတိုင်းနဲ့အဲကောသလတိုင်းကောသလတိုင်းက ဒီဂီတိကောသလမင်းဒီဂီတိဒီဂီတိဆိုတဲ့ကောသလမင်းရှိသူကတကောအာနိတေဘုံတကောညနဲ့ဘုံတကောနဲ့ချွေရနဲ့ဒီစိစ္စာဘောဂဗလာနဲ့အာနဲ့စိတ္တိပါဠိပါလေအာနဲ့အာနဲ့တော့အာကြီးတဲ့ဇမရမင်းကနေပြီးတော့အဲဒီကောသလအတိုင်းကိုသိယူတယ်ဘုရုံကမင်းနေလား နီးပါဝင်ခြင်းမှာဖြစ်နိုင်လို့ရှိရင်ဖြင့်ငယ်ပဲလေဒီလိုသိညာတာပဲငယ်ချက်ငယ်ချက်ဝါတာဘုရားကဒီလိုလောက်ကြတာပါအဲဒီတော့ဒီဂီဒီကောသလမင်းကြီးကစဉ်းစားတယ်ငါအများမရှိဘူးသူကအများတွေသိညာတယ်ခုကလည်းမဖြစ်ဘူးမခုကနိုင်ဘူးပြီးတော့စောစောကနေတင်းဆောင်မှဖြစ်မယ်ဆိုပြီးတော့သူမိဖုရားကြီးနဲ့သာမင်ည ရတုရသားအနေဖြင့်ရုပ်ဖြောက်ပြီးတော့သူကနောက်တော့ထွက်သွားထွက်သွားပြီးဘယ်သွားနေရောဆိုတော့အဲ့ဒီဗေမရာမင်းရဲ့နိုင်ငံဘာလန်စီမှာပဲသွားနေဘာလန်စီမြို့အစွန်ဖြတ်တဲ့နေရာအိုးရင်းဒီအိမ်အိုးလို့တဲ့ဌာနမှာအိုးရင်းဒီအိမ်မှာသွားနေတယ်နေတော့လည်းပဲဒဂရီအမြင်မဟုတ်ပါဘူးပရပိုက်တွင်လည်းရသေးပါဘူး ။အင်းအိန္ဒိယထဲမှာဘယ်လိုပဲဒီလိုမှရှိတယ်။ဘုရားလက်ထက်ကမှလည်းဒီလိုပဲ။အဲဘယ်လိုပဲတချို့ဘယ်လိုပဲတရားဒီလိုပဲသားမယားတွေနဲ့ရှိတယ်ဘယ်လိုမှ။အဲဘယ်လိုပဲဒီနဲ့သွားပြီးတော့နေတယ်။နောက်တစ်ချိန်ကျတော့သူ့မိဖုရားမှာကိုဝင်ရတယ်။ကိုဝင်ရတာသူ့မိဖုရားချင်းချင်းဖြစ်တယ် ဘယ်လိုရှင်းရင်းပြတယ်လို့ရှိရင်ပန်းပြအဲညီညွတ်တဲ့မြေရင်ပေါ်မှာ၆ဝတ္တဇာလေးလဲဝေါ်လို့လက်နဲ့ဒီနဲ့စစ်တပ်တွေစူယုံပြီးရနေတာကိုမြင်နေတယ်ဘုရား၆ဝတ္တဇာလေးဆိုတာလေးရောပါတော့နဲ့ညားနေတယ်ပြင်မစူအောင်လာနေမှလည်းထိုးလို့ရှိရင်လည်းမစူအောင် ဒီလိုလုံထားတဲ့အင်းကြီးအဝတ်စားပေါ်လေအကုန်လုံးကြီးနဲ့လည်းကြတော့ဗာနဲ့လည်းကြမသိပါအဲ့ဒါမစူအောင်လည်းတခြားဝတ်တယ်လားဆိုရှိအဲဒီတော့စေဝစစ်စားတွေနဲ့စစ်လက်နဲ့တွေနဲ့စစ်တီတွေစူယုံပြီးတော့နေတာကိုမြင်မြင်နဲ့ပြီးတော့စစ်သားတွေ စိတ်ကိုယ်ရဲ့တန်လျက်ဆေးရတယ်တောက်ရှင်တယ်ဒီစိတ်ကူးရတယ်ချင်းချင်းဖြစ်လာတယ်နေရာဒီကသူဒီဒီဒီကောသရမင်းကြီးဟောင်းပေါ်တယ်မင်းဟောင်းကြီးနန်းကြမင်းကြီးစောမှာပေါ့ကွာအဲနန်းကြမင်းကြီးကိုပြောရတယ်ဒီလိုပဲဒီမှာမှာကိုယ်ဝင်လည်းရနေပြီ ဒီလိုလဲချင်းချင်းဖြစ်နေတယ်ဆိုတော့အဲဒီအနန္တမင်းကြီးကပြောဟာတို့အခုသိဆင်းရဲနေလားဆင်းရဲတော့မှနေတာဘာမှဘုံဘုံမရှိပဲဖြစ်နေပစ္စည်းတော့ရှိပါလိမ့်မယ်သူတို့ကမင်းဖြစ်တုန်းကဖိုးတန်ပစ္စည်းတွေပါယူလာတာတော့စာစာရေးတော်ရေးတော့ဆင်းရဲနိုင်မဟုတ်ပါဘူးရှိမှပါပဲဒါပေမဲ့တကူရှိဘူးတဲ့ချွေရမြေပါကြီးပဲစစ်သားတွေပဲသူတို့ဖြစ်မလို့မဖြစ်နိုင်ဘူး ပြောတော့အဲ့ဒါသူမိရာပြောတယ်သူလိုရှိတဲ့အတိုင်းစိတ်တည်လည်းမမြင်ရဘာနဲ့ဆေးရလည်းမတော့ရလို့ရှိရင်တော့ကျမတော့ပြေတော့မှာပဲသူကရှင်ရင်းကသေးသေးကိုယ်ကိုယ်ကိုပြေလို့ပြေတူနီးပါးလိုဖြစ်တာကိုအစွဲလာတယ်ပြေတော့မှာပဲဒါတော့ငါညမင်းကြီးကလည်း မရသေးမှကြတော့လေစိတ်စိတ်ထဲစိုးရင်ရတာပေါ့လေမရသေးတော့မှဆိုတော့ထက်လာတယ်ဘယ်လိုလုပ်ရပါမလို့ကြံပြီးတော့အဲဒီဗေမနာမင်းကြီးရဲ့ပရောဟိတ်ပုံနာဆိုရှိပရောဟိတ်ပုံနာဆိုမင်းဆရာပေါ့လေပရောဟိတ်ပုံနာကအဲဒီနာကြမင်းကြီးရဲ့မိတ်ဆွေဆိုတာကိုရှေးရတဲ့မိတ်ဆွေနဲ့တူပါတယ်စရတဲ့မိတ်ဆွေနာရင်းနှီးတဲ့မိတ်ဆွေ ဉာဏ်ရင်းနေတဲ့မိတ်ဆွေတော်ကိုဓမ္မရာမင်းကြီးရဲ့သရောဟိပုံနာဖြစ်ရင်းနေတော့အဲဒီသရောဟိပုံနာကြီးနဲ့တွားပြီးတော့တွေ့ဒီလိုဒီလိုပဲငါအင်းငါအညီကမင်းမိတ်ဆွေပဲဒီနေ့လည်းရင်းနှီးကြည့်နေတာအဲသရောဟိပုံနာနဲ့လည်းရင်းနှီးနေပြီဒီကမှာအဲမင်းอืมမိတ်ဆွေတော့ပဲမျိုးသမီးကကိုဝင်ရပြီးတော့ဒီလိုဒီလိုချင်းချင်းဖြစ်နေတယ် အဲအကူညီများပေးနိုင်မှာဟာပေးနိုင်ပါဘူးဒါပေမဲ့လို့အဲဒီမင်းမင်းကြီးရဲ့မိဖုရားဆွေတော်ကိုကျွန်တော်ပေါ်တိုင်းကြည့်ကျင်နေတယ်တွေ့ကျင်နေပြီးတော့အဲဒီကအကြောင်းကြားတယ်အဲဒီဓမ္မကလည်းသူစီလာပါတယ်လာတဲ့ခါကလာကြပြောဤပုံသားကြီးကရှင်းတော့မင်းဖြစ်နေတဲ့မှာရွေးရွေးတော့ပဲရွေးရွေးပါတယ် နေရာကထားပြီးတော့လက်ုံများချီပြီးတော့လူတွေပြုလူတွေပြုတဲ့ကြည်ရင်နဲ့သူကပူတန်းကျူတယ်ကောသလမဟာရာဇာအဲရံဘောကောသလမဟာရာဇာအာဒါဟာကောသလမင်းကြီးပဲလို့ဟောသိသိရှိနေတဲ့ ကလေးကိုနမိတ်ခတ်လူတန်းကျူးအဲဘောဓရာမင်းကြီးဖြစ်မဲ့ပုဂ္ဂိုလ်ဘောဓရာမင်းကြီးပဲဆိုပြီးနမိတ်ခတ်နမိတ်ခတ်ပြီးတော့အဲဒီဒီမိဖုရားမိဖုရားကောင်းကြီးလည်းပဲအာပိစီကပြောပါတယ်စိတ်နှလုံးမသာဖြစ်ပါနဲ့ဝမ်းမြောက်ဝမ်းသာဖြစ်ပါအဲသင်တို့ရှိတဲ့အတိုင်းရှင်ချင်းကိုလည်းပြည့်စုံစေပါမယ်ဘုရားမင်းဆရာတွေကသူက မင်းတွေကိုသူတို့ညွှန်ကြားတဲ့အတိုင်းလိုက်နာပြီဒီလိုလိုက်နာတယ်လိုက်နာကြပါလေမင်းကညွှန်ကြားရင်လိုက်နာလေဟိုမဟုတ်ပဲမင်းကညွှန်ကြားအဲဒီတော်ရီပုံနာကြီးကပြောရင်လိုက်နာဘုရားလက်ထက်ကပတိနီကောသလမင်းကြီးတော်မှာသူ့မှာမကောင်းတဲ့အတန်တွေနမိတ်တွေကိုညာကြီးကြားလို့ မိသားနမိတ်တွေကြားတယ်အိတ်မပြောပဲဖြစ်ပြီးတော့သူဘရောဟိပုံနာတွေမေးတယ်ဘာနမိတ်တို့ဘရောဟိပုံနာတွေကလည်းဘာရမဟုတ်ပါဘူးသူတို့အာရှင်မင်းကြီးရေးကြည့်ရဲ့ရေးပူဇော်ရမယ်ရဏပူဇော်မှာဖြစ်မှာနော်ဘေးရန်တဲ့သိကြည့်တာတဲ့ကရဏပူဇော်လေးမှာကြည်မှာတရားချေတာပေါ့ရဏက နွားတရားတို့မြင်းတရားတို့စသဖြင့်တတ္တဝါတွေတရားကြီးတရားကြီးပတ်ပြီးတော့ရင်းနှပူဇော်မှာရင်းနှပူဇော်တော့အဲဒီဘရောဟိပုံသားတွေကသူတို့ဘာကြိုးရမလဲအဲ့ဒီအသားတွေသူစားဝယ်ရတာပေါ့အသားစားခြင်းမလုပ်တာတဲ့သူစားဟောဒီလိုနေအောင်ကြတာလေမြင်းကြရတယ်စားကြည့်ကိုယ့်အကိုတနည်းနဲ့ရှားပြီးစားလိုက်ပြီးတော့ကမင်းကြီးတို့ကတော့လုံးဝလုံးပါပဲကိုနောက်တော့ မာလိကမိဖုရားကြီးကအဲ့ဒီသတင်းကြားတော့မင်းကြီးကိုအဲဒီနေ့ကဘုရားလည်းကမင်းကြီးကမင်းကြီးကိုသူကအကြံဉာဏ်ပေးတယ်ရှင်မင်းကြီးရှင်မင်းကြီးအဲ့ဒီတွေ့ရကြုံရတဲ့မကောင်းနမိတ်တွေမြတ်စွာဘုရားကရှောက်ကြည့်ပြီလားမရှောက်ပါသေးဘူးရှောက်ကြည့်ပါဦးနေတယ်ဟုတ်ရှင်းပါဦးမှာတော့ဒီကမာလိကမိဖုရားကလည်းဒီကနေ့ပညာရှိတယ်စဉ်းစဉ်းကြည့်တယ် ဒါနဲ့မြတ်စွာဘုရားလျှောက်တော့ဟာမြတ်စွာဘုရားအကသင်မင်းကြီးနဲ့ဘာဆိုင်ပါဘူးတဲ့သူ့ဟာသူ့ဟိုမှာငရဲပုဂ္ဂိုလ်တွေငမိတ်ထင်ငရဲပုဂ္ဂိုလ်တွေပေါ်လို့အမှန်ကြဘာမှဖြစ်ပါဘူးတဲ့သင်မင်းကြီးနဲ့ဘာမှဆိုင်ဘူးဘာမှပြင်းမရှိဘူးသင်မင်းကြီးဘာမှမဖြစ်ပါဘူးလို့ဆိုတော့ဟာဒီလိုဆိုလို့ရှိရင်နာဘုသတ္တဝါတွေတတ်မယ်ဥစ္စာတွေရှုံးမှဖြစ်မှာဆိုတတ္တဝါတွေညာလွတ်ပါတယ်ကွာအကုန်လုံးတတ္တဝါတွေချမ်းသာသွားတယ် အဲဒါမြင်းစရာတွေကညွှန်ကြရင်မင်းတွေရတယ်ပဲရှင်ကြီးတာပဲရှိရဒီလိုပဲอืมဒါတော့အခုညွှန်ကြတာကတော့ဘယ်သူမှမထိခိုက်ပါဘူးသူ့ကုညီနေတဲ့မိတ်ဆွေကိုကုညီရုံမျှပါတယ်ဘယ်သူမှမထိခိုက်ပါဘူးသူကအကြည့်မရှိပါဘူးရှင်မင်းကြီးအကြောင်းအရာကဒီလိုပေါ်နေတယ်ဘယ်လိုလုပ်ဆိုလို့ဒီ န့်ရှင်းစင်ကြယ်တဲ့ညီညွတ်တဲ့နေရာမှာစစ်သားတွေစုယုံပြီးတော့အဲစိတ်အင်အားပြဖို့ပေါ့လိုတယ်အဲလိုပြပြီးတော့ဒီစစ်သားတွေရဲ့ပံရက်တွေလည်းလက်နဲ့တွေလည်းဆေးကြောဖို့ရလိုတယ်ဆေးကြောလို့ပြောခွက်ကြီးတစ်ခုခုနဲ့ထည့်ပြီးတော့ဒီထဲမှာထည့်ထည့်ပြီးဆေးပါလိမ့်မယ်တူပါတယ်သူကရည်ရည်တဲ့လူကျင်တော့ဘယ်လိုอ่ะ အဲ့ဒါပြောတော့မင်းကြီးကလည်းဘောရီမူလာပြောတဲ့အတိုင်းပဲလိုက်နာပါလေ။ဒါနဲ့အခုဆရာဖြစ်တဲ့ပုဂ္ဂိုလ်တွေပြောတယ်ဟောဟောဒီတို့ဆရာကြီးပြောတယ်လေမင်းတို့လောက်ကြဆိုပြီးညင်ကြလိုက်တော့အဲ့ဒီစစ်သားတွေကလည်းကောင်းလေဆိုတဲ့ညီကွင်းမှာအရှင်တဲ့ညီကွင်းမှာစစ်သားတွေသူ့ယုံနေတယ်လည်းနဲ့အစုံနဲ့ ခြောက်ဝရလာရင်းပါတယ်စီရင်အားပြတဲ့သဘောပေါ့အဲဗန်ရဲ့ဒီဆေးတယ်တဲ့အဲဒီတော့မှခန္ဓာဒီဒီကောသရမင်းရဲ့အဲမိဖုရားဟောင်းကြီးပါမိဖုရားကြီးကမြင်ရတော့အဲဒီကသူချင်းချင်းနဲ့ပြေသွားတာပါလေဗန်ရဲ့ဆေးရည်တွေလည်းသူဟောက်ရတော့ပြေသွားတယ်နောက်ကြတော့ ကိုဝင်ရင်းတဲ့ခါကျတော့သားယောက်ျားလေးဖွာလာအဲသားယောက်ျားလေးဖွာလာတော့ဒီကာဟုနာမည်ပေးတာဒီကာဟုဆိုတာအသက်ရှိရလို့အဓိပ္ပာယ်ရှိပါတယ်မောင်သက်ရှိလို့ခေါ်မှာပေါ့မောင်သက်ရှိလို့နာမည်ပေးတာဒီကာဟုအဲဒီဒီကာဟုတို့သားလေးရတယ်ပြီးရတဲ့အရွယ်ရောက်လာတဲ့အခါကာလကျတော့အကုန်လုံးသူ တတ်ပြီးနားလဲပါတယ်ပြီးရင်ပြီးလိုက်တာလေးတွေအဲသင်ကြားလေးလာတော့တတ်ပြီးနားလဲတယ်15 6နှစ်လောက်ဆံကျူပါတယ်အဲဒီခါကျတော့ဒီဂရီကောသလမင်းကြီးကအဲမင်းကြီးဟောင်းပေါ့နာညမင်းကြီးစဉ်းစားတယ်တို့ဒီတိုင်းနေရင်ဒီနေ့ကျရင်မှုကမပေါ်ဘူးမပြောနိုင်ဘူးမှုပေါ်လို့ရှိရင်ဓမ္မရာမင်းကြီးရတို့ မိဘနှစ်ယောက်ရောသားရောဖမ်းပြီးတော့ပါလိမ့်မယ်ပြီးတော့သုံးယောက်လုံးပြေတော့မတော်ဘူးငါသားလေးကိုမျိုးပြင်တင့်တော်တဲ့နေရာထုတ်ထားမှဖြစ်မှာပဲဆိုပြီးတော့ဒီကာဟုကိုမျိုးပြင်ထုတ်တာမျိုးပြင်ဆိုမျိုးပြင်အနီးပါဟုတ်လို့မရပါဘူးခါဝေးဝေးတော်ရွာတစ်ခုတော်မျိုးတစ်ခုမျိုးဖြစ်ပါလိမ့်မယ်တော်တော်ဝေးဝေးဒီနေရာမှာပတ်ပြီးတော့နိုင်နေရတယ် အဲဒီရောက်တဲ့အခါကာလကျဒီဟာကလည်းမင်းသားတို့ပြည်တင်ပြည်လိုက်ကပညာတွေသင်တယ်ပေါ့လေဌာရကသိပ္ပဆိုရှင်းတုန်းကတော့နာမည်ကြီးတွေပေါ့အခုနေခါကာလတော့အဲဒါတွေကသိပြီးတော့အဲရင်းကြီးလာပါဘူးအဲရှင်းတုန်းကတော့ဌာရကသိပ္ပတွေသိရေးကြီးတယ်ပြောအဲဒါတွေဘုံလုံးကျွမ်းကျင်တယ်ကျွမ်းကျင်ပြည့်စုံပြီးတော့နေတဲ့အခါမှာဒီဒီကောသလမင်းကြီး မင်းဖြစ်တုန်းကခေါင်းရိပ်ပေးဘူးတဲ့ခေါင်းရိပ်ခေါင်းခေါင်းရိပ်ဟိုရင်ယာရုရှိတဲ့ပုဂ္ဂိုလ်နဲ့တူပါတယ်ဆတ်တာတွေအဲဆံကဆတ်တာတွေပုဂ္ဂိုလ်ခေါင်းရိပ်ခေါင်းရိပ်ပေးတဲ့ယာရှိပေါ့အဲဒီယာရှိကယမရာမင်းကြီးနဲ့ယင်းနေနေတာတူပါတယ်ဆိုတာမင်းကြီးကနာမင်းကြီးရဲ့ဆရာကြီးဖြစ်နေတာတူပါတယ်အဲယမရာမင်းကြီးသူကအဲ့ဒီဒီဒီကောသလမင်းကြီး မြင်တဲ့အရာရောက်အင်းရောက်တာကမြင်တော့တွေ့တော့ तू ကသိတာပေါ့လေ तू ကခဏခဏခေါင်းရင်းနေကြဘူးသိတာပေါ့ပြီးတော့ तू ကနေပြီးတော့ယမနာမင်းကြီးကိုအကြောင်းကြားတယ်အဲ့ဒါလည်းပဲမှန်ကတော့ယေရှုကနာနေတာပဲအရှိတုန်းကသူ့တော်တော်ထောက်ပံ့မှုမှာပါပဲအဲ့ဒီယေရှုကြီးမပြီးပဲနဲ့ဘေးရန်တဲ့တရားသူမပြောတာတော့မိုက်တာပဲအဲ့ဒီလိုလည်းမလို့ကောင်းတဲ့ဥစ္စာတွေ ဘာမှသူ့တောင်းအောင်မရှိဘူးဒီလိုမပြောတဲ့တည်းသူအပြစ်ဒဏ်သိမှုရတယ်ဘာမှအကြောင်းမရှိဘူးသူကအဲဒါအဲဒီမြမနာမင်းကြီးကိုသွားပြီးသူကဘာနာဥပ္ပင်ကဒီဂရီကောသလမယသူသူဇနီးနဲ့တော့ခုဘာနာနေမျိုးထဲမှာအဆုံးပြဟိုဦးရင်းကြီးအိမ်မှာရှိနေတယ်ပရပိုက်တွင်နဲ့ရေသိပ်တွင်နဲ့သူနေနေတယ်ဆိုတော့အာဒီလိုရှိရင်ဒီပုဂ္ဂိုလ်ထားလို့ရှိရင်ဉာဏ်မျိုးပဲဆိုပြီး မှန်ကတော့ဘာမှရံပြီးတော့မပြုရှာပါဘူးသူကသူငယ်နေတာအဲမဲ့လို့ဒီနေ့ဒီစဉ်ကျအင်အားရှိရင်တော့မပြုဘူးလို့တော့ပြောနိုင်ဘူးပေါ့လေသူမင်းဆိုအကြတိရပဲသူကအဲဒါကံနေပဲဆိုပြီးသူမင်းကြီးတွေကိုအဖန်ခိုင်းဖမ်းပြီးတော့ယူလာအဲဖမ်းတော့ဖမ်းမုံနေရတယ်လက်ပြန်ကျိုးတုတ်ပါမယ်အခိုင်အမြဲနဲ့လက်ပြန်ကျိုးနှစ်ဦးလုံးပေါ့အဲဒီဒီဘောဓရာမင်းကြီးကသူမိဖုရားနှစ်ဦးလုံးလက်ပြန်ကျိုးတုတ် ခင်နဲ့တုပ်ပြီးတော့ခေါ်လာခေါ်လာပြီးတော့သူရှိရောက်တဲ့ခါကျတော့သူကအမိန်ချဩခရတရိနပနဝိနကျမ်းမ်းတဲ့အတန်ရှိတဲ့ထက်ပြီးတော့ခေါ်တယ်ဒီမှာဒါမင်္ဂလာမရှိတဲ့စီပေါ်လေစီချမ်းကြီးပေါ်လေဒုံလုံးတိုင်းတိုင်းကြီးလေစီချမ်းကြီးအဲဒီစီချမ်းကြီးနဲ့တီးပြီးတော့ တလန်းကတလန်းလမ်းဆောင်တစ်ခုကလမ်းဆောင်တစ်ခုသူ့ကိုဒီဒီနှစ်ယောက်ကိုခေါ်ဆောင်သွားရမယ်နောက်ဆုံးမြို့ရဲ့တောင်ပေတကားထွက်ရှင်းတော့တောင်ပေတကားကတော့မင်းကြီးတဲ့တကားသူဗမာပြည်သုံးတဲ့တော့ပြောင်းနိုင်နေရှိတယ်ဗမာပြည်ကတော့မင်္ဂလာရှိတဲ့တကားဆိုတာမြောက်ဖက်နဲ့နောက်ဖက်ကိုဆိုအရှိပဲတောင်ပေကမင်္ဂလာရှိတယ်စာရဲပေတဲ့ကတောင်ပေတကားကမင်္ဂလာမရှိဘူးသူက တောက်ကြရကြည့်လို့ရှိရင်တောင်မဲ့ထုတ်ပြီးတော့သတ်တာပဲအခုဆက်ရှင်းထုံးရတော့အဲ့ဒီလိုဖြစ်တယ်ဒီမျိုးလူချင်းတယ်ဆိုတော့တောင်မဲ့ကထုတ်ထုတ်ပြီးတော့အဲသူတို့ကိုလေးပိုင်းပိုင်းရမယ်လေးပိုင်းပိုင်းပြီးတော့လေးပုံရလေးမျက်နှာမှာလေးပုံပုံအရှိဘက်တစ်ပုံအဲနောက်ဘက်တစ်ပုံမြောက်ဘက်တစ်ပုံတောင်ဘက်တစ်ပုံလေးပုံပုံထားထားပြီးတော့အဲ့ဒီမှာဒါလေးမပြောက်ပြရအောင်တော့အဆောင်လျှောက်နဲ့ထားရမယ်ဆိုပြီး အဆောင်ရုပ်တွေတခါလဲထားအဲအဲ့ဒီရောက်သေးခင်ကဒါအမိန်ပေးတာလားအမိန်ပေးတာရှိတယ်အဲဒါမပေးတဲ့အတိုင်းအဲနာညမင်းကြီးနဲ့သူဇနီးနှစ်ယောက်လုံးကိုကျိုးနဲ့တုပ်ပြီးတော့အဲဒီတက်စီချမ်းကြီးနဲ့လုံးလုံးတိုင်းနဲ့ရိုက်ပြီးတော့တဏှာတဏှာဆောင်ကြကြတာပေါ့လေ ဒလန်းကဒလန်းလာတော့ဒီကလမ်းကဒီဆောင်သွားကြအဲ့ဒီပြင်မှာဒီကဥဒရသားကလည်းပဲဟေးငါမှမိဘတွေနဲ့မတွေ့ရတာကြာပြီမိဘတွေထံသွားအောင်ပါပဲလို့စိတ်ကူးဖြစ်တာနဲ့မိဘတွေနဲ့တွေ့ဖို့လာတာကိုလာတော့မြူတဲ့ရောက်တော့သူ့ဖေမေတွေဒီလိုဖေးရန်တင်နေတာတွေ့ရတယ်တွေ့ရတော့သူကမိဘတွေတွေသွားပြီးတော့ကြည့်ခေါင်းလေးကမြင်တယ်က ဒီဒီကောလမင်းရသူကမှန်ပြီးပြီးနေတာဟောငါသားဒီကဟုတ်လားနေတာပဲပြီးတော့ခလန်းလန်းရှိတဲ့ခါမှာသူကမှားစကားလေးပြောတယ်မာခောတာတဒီကဟုဒီကံပတ္တမာရတံနာယိတာတဒီကဝေရဏဝေရံသမန္တိအဝေရဏဟိတာတဒီကဟု ဝေရဏအဝေရဏဟိတရတိကာဟုဝေရသမန္တိဒါသူသားကိုအရေးကြီးဆုံးစကားအနေနဲ့ဆုံးမှာတာတာတိကာဟုစိတ်သားတိကာဟုဒွန်သင်ဒီဒီကံအရှိကိုမာပတ္တမကြည့်ပါနဲ့ရတန် တို့ကိုလည်းမာပတ္တမကြည့်ပါနဲ့အဲငါသားတိကာဟုစေလည်းမကြည့်နဲ့တို့လည်းမကြည့်နဲ့ သူရွယ်ချင်းနဲ့သူပြောတာပေါ့လေရှည်လည်းမကြည့်နဲ့ဒိုးလည်းမကြည့်နဲ့သာရတိကရှင်သာတိကဟုဝေဒနာယံတော်မူသည်ဖြင့်ဝေဒယံတော်ဒီနာသမံဒီမငြိမ်းကြဘူးယံတော်မူယံနေရာဘယ်တော့မှမငြိမ်းဘူးသာရတိကဟုရှင်သာတိကဟုအဝေဒနာယံတော်မူသည်ဖြင့်ဝေဒယံတော်ဒီသမံဒီငြိမ်းကြဘူးယံတော်မူယံငြိမ်းတယ် အဲဒါသိခံတဲ့နေရာသိခံရင်ကောင်းတာပဲသိမခံမနေလို့ရှိရင်ဉာဏ်ဉာဏ်ရှိရဲ့ဒီဘဝတွေမဟုတ်ဘဲနဲ့နောက်ဘဝတွေတက်လိုက်ပါပြီးတာနဲ့တဝုနဲ့တူနဲ့ဉာဏ်တွေဖြစ်ပြီးအကုသိုလ်တွေပွားကြတယ်အဲဒီလိုဝိသုတွေလည်းရှိပါတယ်အဲဒီဟာကိုသူကအော်ပြီးတော့ဟိုကြားလောက်အောင်ပေါ့လေခါလန်းလန်းဆိုတော့သိတဲ့ဝိဘုံမရအောင်အဲဒါပြောတော့ဒီက ဘာဝဉာဏ်ကလူတွေကဟာဒီဂရီကောသလမင်းကြီးယူပြီးအဲမဟုတ်တာတွေလျှောက်ပြီးတော့ရမ်းပြီးတော့အဲမတော်တာတွေလျှောက်ပြောပါလိမ့်ရင်တော့ဘယ်ကဒီကားကိုရှိတာလဲဒီကားဥစ္စာလည်းမရှိဘူးသူပြောတဲ့စကားဘယ်သူနားလည်မလဲအဲဒီတော့ပြောကြတယ်ပြောတော့သောတာမင်းကမဟုတ်ဘူးလေနားလည်တဲ့ပုဂ္ဂိုလ်ကနားလည်မှာပါပဲငါယူတော့မဟုတ်ပါဘူးလို့သူကပြောတယ် ပြောပြီးတော့သူကလည်းနောက်ထပ်လည်းဒီတိုင်းနဲ့ဒီသားကြီးကဝတ်စီလည်းမသိနဲ့အတိုးလည်းမသိနဲ့ရန်တော့မူလည်းဖြင့်ရံမငိမ့်မူရန်တော့မမှုမှရံငိမ့်တယ်ဒုတိယကြီးနဲ့ထပြောလူတွေကအဲ့ဒါပြေကန်တော့လေဒီကလူတွေသိမှမသိပဲဒီကဟုတ်ဆိုသူသားလေးဒီနာရောက်နေတော့မသိဘူးဒီကလူတွေမသိတော့ဒီမင်းကြီးတရားနဲ့ပြေကန်ကြောက်လို့ယူပြီးတော့အောင်းမင်းကယူလို့တခါလဲ တွေ့ရတယ်ဆောက်ပြီးတော့ပြောတယ်ဒီလိုထင်ပြီးတော့ပြောကြမင်းကြီးကယူပါဘူးတဲ့ငါပညာရှိတဲ့ပုဂ္ဂိုလ်နားလည်မှာပေါ့တဲ့ပညာရှိတဲ့ပုဂ္ဂိုလ်နားလည်မယ်ပြောပြီးတော့သုံးချိန်တိုင်ယူပါလို့ပြောတယ်နောက်အဲဒီတော့မင်းမိတ်တိုင်းသူ့ကိုဆွဲခေါ်သွားပြီးတော့တောင်ဝေဒနာရောက်တဲ့ခါကျတော့သူတို့လေးပိုင်းပိုင်းပြီးလေးပုံပုံပြီးတော့အစားရောက်တယ်အဲဒီမှာထားပါတယ် ဒါတော့ဒီသာဟုကညိုရဲသွားပြီးတော့အရက်တွေကိုယူလာတယ်ရက်တွေရက်တွေယူလာပြီးအဲဒီကအဆောင်လျှောက်တွေကျွေးတယ်ဒီတော့အဆောင်လျှောက်ပုဂ္ဂိုလ်တွေကလည်းအရက်သမားတွေပဲအရက်ကြိုက်တဲ့ပုဂ္ဂိုလ်တွေပဲပောက်ကြတယ်ဒီလိုတွေကလည်းလူချမ်းတွေဒီလိုအရက်အရက်သမားတွေနေမှာပါပဲစားရအရက်တော့မပုဂ္ဂိုလ် အဲဒါတွေရက်တွေတက်ရက်တွေကအင်းအလွန်ကျွန်တော့တော့ရက်တွေသိမ့်မူးလာတော့မူးတော့ထားနိုင်ဘူးသူတို့မထားနိုင်တဲ့ခါကျတော့သူကသူ့မိကြီးအလောင်းကြီးစိတ်တိုင်းမျိုးကိုစုပြီးတော့ထင်းနေပါရင်လည်းယူပြီးတော့ထင်းနေရတယ်လို့ဒီရတယ်တော်ပါလေသူကထင်းနေပါလေယူပြီးတော့အဲဒီမှာမိသိညူတာဟိုမိသိညူပြီးတော့ ဝါယူကိရှိခိုးအဲသုံးချိန်တိုင်းနဲ့လက်ရရေးဆက်လဲပြီးတော့ယူသိပြုတယ်အဲဒီတော့ယူသိပြုနေတာတွေကိုမင်းကြီးကနန်းတော်ပြတ်တာဘဝနဲ့မြင်နေဆိုတဲ့သိတဲ့မွေးတာဝင်နဲ့တွေ့တယ်ဘုရုံးကမှန်ကြောင်းမရှိသလားမရှိသလားရှိကုန်တော့ဘောဘုရုံးကဒီတိုင်းငရီမျက်စိနဲ့မြင်တာလည်းသိမွေးဘူးနဲ့တွေ့ရတယ်ပြီးတော့ညာရင်းအချိန်ဆိုတော့လည်းသူတန်းနိုင်မှုဆိုပါရဲ့ဘယ်နဲ့မှမတန်းနိုင်ဘူးနဲ့တွေ့တယ် ဒါကြောင့်ဒေဝရာမင်းကြီးကညင်းညူတယ်တဲ့။ဟောဒီလူဟာဒီဂရီကောသလမင်းကြီးနဲ့ရင်းနှီးရဲ့ဆွေမျိုးသားချင်းပဲငါဘယ်သူမှမပြောကြဘူး။အဲဒီလူကငါဒီနေ့ကျရင်အနေပြုမှာပဲဆိုပြီးတော့ညင်းညူတယ်။အဲဒီအဲဒီတော့မိဘတွေကိုသိညိုပြီးတဲ့နောက် သူကမင်းနဲ့အဲဒီကဥဒ္ဒရကမင်းနဲ့နှိစက်အောင်လို့ပြောမင်းကြီးရဲ့စင်တိန်အိမ်ကိုသူကသွားတာပေါ့မင်းကြီးအိမ်နာမှာနေနေပဲစင်တိန်ကလည်းဒီနာမှာရှိအင်းစင်တိန်စင်တိန်ရေးသွားပြီးတော့စင်တိန်ရေးသွားပြီးသူကတတိခံမှာတော့ပြောတာပေါ့ကျွန်တော်စင်တိန်အတတ်တွေသင်ញင်ပါတယ်ဒီခံញင်ပါတယ်သင်ပေးပါဦးပြောတော့ အဲဆင်းရင်းကလည်းလက်ခံတယ်သဘောကျသဘောတူပြီးတော့သူ့အိမ်မှာထားတယ်ထားတော့မနေ့စောတော့ကြလို့ရှင်ပြန်ဒီဟာဝိဒ္ဓလောကကသူကဒုရိယာရဲ့အဆိုးတွေသူကလေ့ကျင့်ထားတာကိုလေ့ကျင့်ထားတာမနေ့စောစောမှာစောင်းနေတဲ့ကြီးအတန်နဲ့တချင်းကောင်းလေးတွေလည်းပဲဆိုးအချင်းကောင်းလေးတွေဆိုးစောင်းကြည့်လိုက်ချင်းကောင်းဆိုးလိုက်လည်းလုပ်နေတော့ မင်းကကြားတာကိုဟာဒီကံသိပေါက်နေဟင်းသိနေကြတာဒါကတံပါလဲဘယ်သူပါလဲနေကြတာဟာတခြားမဟုတ်ဘူးလေရှင်မင်းကြီးရဲ့စင်တဲ့ငါလူကလေးတယောက်ပဲသူကစင်နေတဲ့ပညာသင်ကြားလိုက်တာနဲ့လူကလေးတယောက်ပဲဟာခေါ်ရသားမအောင်ဆိုပြီးခေါ်တော့ခေါ်တာမင်းကြီးရောက်တော့မင်းရံပြီးတော့သူဟုတ်ပါတယ်လေပြောမင်းကြီးရှိမှလည်းသူကအဲဒီလိုဆိုပြီးတော့ ဆောင်းနေပါလေကြည်ကြည်ရဆိုတော့သူကသဘောကျအဲသဘောကျတော့သူ့ကိုမင်းကြီးကသူ့နာအလုပ်ကျွေးခြင်းနဲ့ခန့်တယ်နောက်တစ်ဖြည်းဖြည်းနဲ့သိရင်နှီးသွားတာဟောသူကဟောရင်းနှီးသွားတော့ဒီနေ့တော့ခါကာလကျတော့အဲမိကောမိကောဆိုတော့သမင်တော်ပေါ်တယ်အဲတော်လိုက်တယ်ဒီကမင်းကြီးကတော်တယ်မှာသမင်ကြီးပါလေလိုက်ပြီးတော့ လုံးစားပြီးတော့ပျော်ပဲလို့ကြတာကိုလည်းပဲသူတွေရှုပ်ပြီးတော့ပါပဲအဲဒီနေ့တင်နဲ့လိုက်ပြီးတော့တော်ရကသတ္တဝါတွေလိုက်တာသူတို့တော့ပျော်ပဲလို့ကြတယ်တော်ရကသတ္တဝါတွေကိုလူပြန်နေဗနာစရာပြည့်ရပြည့်ရချောင်းနေတယ်သူတို့ကတော့ပျော်နေဟိုကလေးတွေညာနဲ့ဒူးနေတယ်ကလေးတွေကဖားတွေပါတွေကနေပြီးတော့အော်ရင်းနေကလေးတွေကနေပြီးတော့သူတို့ပျော်တယ်ဆိုပြီးခဲတွေပါတယ်နဲ့ပြစ်တာကို သူတို့တော့ပြောလာတော့ခဲနေတယ်ပြင်ဟိုဖားတယ်ဒုက္ခရရင်တော့ဒုက္ခရောက်မှာဖားတယ်ခဏကြာပြီအဲဒီလိုပဲလူတွေကလည်းပဲသောတိဆန်နေလိုက်ဒီတဏှာနဲ့ပြဘာနဲ့လို့တဏှာမရှိခင်ဆိုလို့ရှိရင်လည်းဒါနဲ့ဒုံနဲ့လေးနဲ့ဒီဘာတွေနဲ့လိုက်သတ္တဝါတွေပတ်ကြတာဒီကတော့အပြော်ရမ်းလုပ်ကြတာဘုံသတ္တဝါတွေဒုက္ခရောက်စေတာခဏကြာသိကောင်းပါအဲဒီတော့တော်လိုက်ရအောင်တော့ဒေါသခံသွားဖို့ရအစီအစဉ်လုပ်ပါလို့ဒီကဟုမင်းကြီးက ညွှန်ကြားတယ်အဲတော့ဒီဟာကကောင်းပါပြီဆိုပြီးတော့အဲမင်းကြီးကြည့်ရရင်ရင်ရထားပေါ်မြင်ရထားနေမှာမဟုတ်တော့ဘူးမြင်ရထားအင်းမြင်နှစ်ကောင်တော့မြင်လေးကောင်တော့ဒီလိုကလည်းရထားနေမှာပေါ့အဲရထားပြင်းပြီးတော့စိတ်ဘက်ကပုဂ္ဂိုလ်တွေကလည်းအစွမ်းကြောင့်လည်းဘုရားသူတို့လည်းပြင်းရပါပြင်းပြီးတော့အဲဒီမှာအချိန်ကြတော့ဘုံလုံးပြည့်တဲ့ခါကျတော့ဒေါသကံထွက်ကြတယ်ထွက်တဲ့ခါကျတော့ ဒီကောင်တို့ကစစ်တပ်နဲ့သူ့ရင်ထားနဲ့တပတ်ရင်ထားကိုစစ်တပ်နဲ့လွဲအောင်မထားတယ်မောင်းနေသူသူ့ရင်ထားကအကောင်းဆုံးဖြစ်မှာပေါ့မင်းကြီးရင်ထားဆိုတော့အကောင်းဆုံးဖြစ်မှာသူမလိုက်နိုင်ဘူးကပုဂ္ဂိုလ်တွေကမလိုက်နိုင်ဘူးတခြားတပွဲတွေဖြစ်ကုန်တာလေလို့ကအဲမောင်းလိုက်တာလည်းပဲမိုင်မောင်းတော်များပုံရပါတယ်ဘုရားကယူဆန်းနေတာပဲနေစရာရှိတယ်မသိပါဘူး မင်းကြီးလည်းတော့ပန်းသွားတယ်ပြောတယ်တော့စကားနေလည်းရောက်ပန်းတော့အဲလာတာဒီကဟုငါခြေသားဒီကဟုငါပင်မိုင်းလည်းပေါ့နေယထာရပါအောင်လို့ရပါအောင်လို့ဆိုပြီးတော့ဒါနဲ့ရရပြီးတော့သူကသင်တော်တဲ့ဒီနေရာမှာငါအိတ်ချင်တယ်ဆိုပြီးတော့ဒီကဟုကသင်္င်ကိုယ်ထိုင်းတယ်သင်္င်ကိုယ်ထိုင်းပြီးတော့နေတယ်သင်္င်ကိုယ်ပေါ်မှာမဲခေါင်းပြီးမင်းကြီးအိတ်နေတာပေါ့ သမီးကအိတ်တော့ပြန်မလာတော့သူကမကြခင်အိတ်ကျော်သွားတာပေါ့အိတ်ကျော်သွားတဲ့ခါကလာကျတော့ဒီကဟုတ်တော်သားကရံညိုးတွေပေါ်လာတာဟိုဒီမှာဒီမင်းကြီးကငါတို့ရဲ့တိုင်းပြည်နေပဲအဲဘာနာတိုက်တွေကြီးကြတယ်စစ်စီဘဝတွေအကုန်လုံးသိယူတာတဲ့ ငါနေဖေရတဲ့သူတတ်တယ်အမတအကျိုးမဲ့လုပ်တဲ့မင်းကြီးပဲဒီမင်းကြီးကငါအခုရန်လုံးကိုကိုရအချင်းကြားပြီဗန်ရဲနဲ့ခုံးပါပဲဆိုပြီးတော့ဗန်ရဲဤထက်ကဗန်ရဲကိုထုတ်ပါဦးဗန်ရဲထုတ်ပြီးတော့အဲ့ဒီမှာသူကတတိရတာငါခဏကြီးတော့မင်းကြီးကမှားသွားတယ်ဒီသားကြီးကဟုတ် ခြေလည်းမကြည့်နဲ့အတူလည်းမကြည့်နဲ့ညာနှုတ်မူလို့ရှိရင်ညာမငိမ့်ဘူးညာနှုတ်မူမှာညာငိမ့်တယ်လို့ငါခဏီတော်မှားသွားတယ်ဒီစကားကကျော်လွန်လို့ဒီစကားမလိုက်နိုင်တော့မတော်ဘူးဆိုပြီးတော့တန်လေးပြန်တွန်းလိုက်အဲနောက်တစ်ခါလဲသူကဒေါသကမပြေချင်းတော့နောက်တစ်ခါလဲပဲဟာမင်းကြီးဒီကသတ်ပြီးတော့ ရံတော့မူရမယ်အချိန်ပဲဆိုပြီးတော့ငါလည်းထုတ်ပြန်တာထုတ်တော့လဲအမိတော်မှလိုက်တဲ့စကားတွေကဈေးရကြတယ်ကြည်မကြည့်နဲ့ဒိုလည်းမကြည့်နဲ့ရံတော့မူရံမငိမ့်ဘူးရံတော့မမှုမှရံငိမ့်တယ်ဒါလေးတွေကပြန်ပေါ်လာတော့ဟာအမိတော်ပါလိုက်မာရတဲ့စကားကြော်လို့လို့မတော်ဘူးဆိုပြီးတော့နာလေးကိုရက်ပြန်ချက်ဘုန်းကြီးနိုင်ငံကထုတ်လိုက်ဆဲလိုက်လို့တော့ မင်းကြီးကအိမ်မက်မဲ့ဒီဂီဒီသောဒလမင်းကြီးသားဖြစ်တဲ့ဒီဃာဝိဆိုတဲ့သူကသူ့ကိုတန်လင်းနဲ့ခုတ်လို့တဲ့ဒါကအိမ်မက်မဲ့ပြီးတော့လှမ်းပြီးတော့တုံတုံခိုက်ခိုက်နဲ့ညိုးလာတာဟိုတုံတုံခိုက်ခိုက်ကြောက်ကြောက်လန့်လန့်နဲ့ညိုးလာတာဒီဃာဝိသူတို့သားကမေးတယ်ရှင်မင်းကြီးဘာဖြစ်လို့တုံတုံခိုက်ခိုက်နဲ့ဒီလိုထားပြီးညိုးလာတယ်လဲဟာငါမှားတယ်ဒီဂီဒီသောဒလမင်းကြီးရဲ့သားတော်ဒီဃာဝိကတန်လင်းနဲ့ခုတ်ခုတ်လို့တဲ့အိမ်မက်ထဲမှာတွေ့တော့ငါတခါလဲကြောက်လန့်ပြီးတော့ ပြီးတော့အေးရဒီလိုပြီးထလာတယ်ဒါတော့သူကဒီဒီနဲ့ဒီဒီကဘူးကမင်းရဲ့ခေါင်းကိုဘယ်ပဲလက်နဲ့ကင်နေတယ်သခင်ဆွဲတာနဲ့တူပါတယ်မင်းကြီးကတော့အိုပါနဲ့တူပါတယ်တော်ကြီးအားအင်းလဲပါလေသူကတော့အယူကောင်းလက်ရပဲတက်ကဗန်ရက်ကိုထုတ်ပြီးတော့ရှင်မင်းကြီးဒီကဟုဆိုတာသူများမဟုတ်ဘူး ကျွန်ုပ်ပဲရှင်မင်းကြီးကကျွန်ုပ်တို့ရဲ့အကျိုးမဲ့အများကြီးပြုခဲ့တယ်။တိုင်းပြည်ကိုလည်းသိမ့်ယူတယ်။အဲစိတ္တိဘောဂါတွေလည်းသိမ့်ယူတယ်။ဘာနာလိုက်တို့ကြည်ကြတယ်ဒါတွေလည်းအကုန်လုံးသိမ့်ယူတယ်။ကျွန်ုပ်ရဲ့အမိဖတွေလည်းပဲရှင်မင်းကြီးကတတ်တယ်။အများကြီးကျိုးမဲ့လို့ဖြစ်တာဒါယခုချိန်ကတော့ရံကိုအတုံးပြန်ပြီးတော့ပြင်ရင်းရမယ် အချိန်ပဲဆိုပြီးဗာလေးနဲ့သူခုတ်ခုတ်ရသင်နဲ့ပြင်းတာကိုမြင်တော့မှမင်းကြီးကဒီကဝေးအချိန်ရင်းမှာဝိုးပြီးတော့တောင်းပါနဲ့အဲစေတတိကကိုငါပဲအသက်ချမ်းသာပေးပါကွယ်ဟိုတောင်းပါတောင်းပါတော့ဒီကဥကပြန်ပြောတယ်ရှင်မင်းကြီး ကျွန်ုပ်ကရှင်မင်းကြီးဆန်းလာပြီတော့ဘယ်ဖြစ်နေမှာတော့တော်တော်ကြာရှင်မင်းကြီးကကျွန်ုပ်သာကုန်မယ်ဆန်းလာပြီတော့ဘယ်ဖြစ်မလဲရှင်မင်းကြီးကဆန်းလာပြီကလိုလေအေးကွာငါလည်းမင်းဆန်းလာပြီပါတယ်မင်းဘာမှသိရလည်းမပြုပါဘူးဆိုပြီးတော့မင်းဆိုတာဘယ်တော့မှပြောတယ်ဆိုတာပြီးတယ်ပရိယေလို့ပြောဒါမလုပ်ပါဘူးဆိုရင်မလုပ်ဘူးသူကအဲဒီမှာချင်းချင်းတက်တယ်ဆွဲအင်း ကျေးဇူးစကားတွေလည်းကျေးဇူးကြတယ်ဒီဦးနဲ့ဒီဦးနဲ့အဲဒီရအဲရမပြုဘူးနှိမ့်ဆက်ဘူးဆိုတာကျေးဇူးရတယ်အဲလိုကျေးဇူးကြီးကြီးပါတော့မှာအဲပါတို့မြို့ရဲပြန်ရောက်ရဲဆိုရင်ဒီမှာပြန်လာတော့မှစိတ်တတ်ပြီကြအိမ်ညာရောက်တယ်အိမ်ညာရောက်တဲ့ခါကလာကြတော့ယမနာမင်းကြီးကမင်းပရိသတ်တွေစုဝေးပြီးတော့အဲသူကပြောကြတယ်ဟေး ဒီဒီကောသလမင်းကြီးရဲ့သာဒီကဟုဆိုတာရှိတယ်ဟောတရားမဟုတ်ဘူးဟောဒီဟောဒီဒီကလေးပဲဒီကဟုအဲဒီဒီကဟုကိုမင်းတို့ဘယ်လိုလုပ်ကြမလဲဆိုတော့မင်းအတူကြိုက်လိုက်တဲ့ပုဂ္ဂိုလ်ကြီးဟာလက်ဖြတ်မယ်နားဖြတ်မယ်ရွက်ဖြတ်မယ်အဲနှာခေါင်းဖြတ်မယ်ဒီကလည်းပဲခေါင်းဖြတ်မယ် ပြောကြတာလေသူသူသဘောကျတဲ့ကွာဒီနေ့မင်းကြီးသိတာပြောကြအေးဘာမှဆက်လို့မရဘူးလေမင်းကြီးကပြောဘာမှမင်းတို့ဆက်လို့မရဘူးလေငါသူအချင်းချင်းအဲရန်ကြီးမှုရာသစ္စာကြည့်ထားပြီတဲ့ဒီလူကလေးကသာမန်လူကလေးသာမန်လူကလေးလည်းမဟုတ်ဘူးတဲ့အဲဒီတော့သိခန္ဓာတဲ့အတိတ်တွေရှိရဲ့အဲကြောင့် ဒီလိုလေမင်းတို့ဘာမှမလုပ်ရဘူးတဲ့မင်းမလုပ်ရဘူးဘေးရန်ဘေးရန်လူကြီးဝင်တာပေးထားပြီးအဲတော့သူတိုင်းနေတယ်သူပြန်ပေးအဲဘောဒလာတိုင်းလည်းပဲသူမင်းပြင်လည်းပြန်ပေးသတိဘဝတွေလည်းပြန်ပေးဘာနာတွေလည်းပဲပြန်ပေးတယ်နောက်ဆုံးသူသမီးတော်နဲ့လည်းလက်ထပ်ပြီးတော့ပေးပါတယ်အဲဒီမှာမေးရဲ့ အေးဒီကဟုမင်းခဏီတော်ကခြေသားတွေကကိုခြေလည်းမကြည့်နဲ့တိုးလည်းမကြည့်နဲ့ညာနှုတ်မူသည်ညာမငြိမ်းဘူးညာနှုတ်မူမှာညာငြိမ်းတယ်ဆိုတာပြောသွားတယ်အဲ့ဒါဘာကိုပြောတာလဲကွတို့နားမလည်ဘူးလို့ပြောတာရှင်မင်းကြီးအဲအခြေမကြည့်နဲ့ဆိုတာညာကမရှိသေးနဲ့ညာကကိုမရှိသေးနဲ့ အဲ့ဒါဆိုတာတဲ့ညာလက်စီအောင်မလုပ်နဲ့ကြာရင်းနဲ့ကြာတာအတူကမကြည့်နဲ့ဆိုတာကတော့မိတ်ဆွေတွေနဲ့မိတ်ပြဆွေတွေမတူစေနဲ့မိတ်ပြဆွေတွေကငန်းငန်းပြည့်စည်တာမကောင်းဘူးမိတ်ဆွေတွေကပြရမယ်ဗမာစကားကတော့ဟိုခစ္စာကိုပြည့်စည်မုန်းတာကိုတူစေပြီးတော့ပြောရစီရပါတယ် ဒုနဲ့ဒုနဲ့ချစ်ခင်ရင်းနှီးနေတဲ့ဥစ္စာပြင်းနေတာဆွေရမယ်တွေ့ရအောင်ဒုနဲ့ဒုနဲ့မိစ္ဆေပြင်းတာမသိရဘူးအဲမိစ္ဆေဆွေရပြေရမယ်စိတ်ကပြေရမယ်မောဇာညာတော့တွေ့ရမယ်ဒုနဲ့မြတ်တွေ့ရအဲဒီလိုဆိုပါတယ်အဲ့ဒါလိုပဲကြာရှင်းကိုမကြည့်နဲ့ဆိုတာ ရံကားကိုမရှိသေးနဲ့ရံကားတော့တိုးပြီးပြီအတိုးကိုမကြည့်နဲ့ဆိုတာအဲမိတ်ဆွေကြီးချစ်ကြောင်းဝင်တဲ့ဥစ္စာကိုမတိုးသေးနဲ့ရှည်သေးရှင်နေများရှည်သေးဒီဥစ္စာချစ်စာကိုရှည်သေးမုန်းစာကိုတော့တိုးပြီးချစ်စာကိုရှည်သေးမုန်းစာကိုတိုးပြီးအဲ့ဒါလည်းကူရတယ်သိသိကြတယ်ဒီလိုအားကြီးကဒေါ်လာရောက်ပြီးရင်ပြောလို့ရှိရင်ကိုယ်ကသိခံနေတယ် ဘဝသိခံနေလို့ရှိရင်အဲ့ဒီညာပြင်းပြင်းသွားတာဘဝသိနေကလည်းသူကတစ်ခွန်းပြောကိုယ်ကလည်းနှစ်ခွန်းပြောအောင်မယ်အဲသူကနှစ်ခွန်းပြောကိုယ်ကလေးခွန်းပြောမယ်စသည်ဖြင့်ဒီလိုလုပ်လို့ရှိရင်ညာမငြိမ်းအဲဒီကဟုတ်ကသူကရှင်းပြပါတယ်ရှင်မင်းကြီးကိုဒီနှုတ်ကတားလိုက်လို့ရှိရင်ဒီနှုတ်လည်းရှင်မင်းကြီးနဲ့ပတ်သက်တဲ့ပုဂ္ဂိုလ်ကတားအောင်မှာတဲ့တားအောင်မှာတဲ့ဟုတ်အဲဒီတော့ယန္တရားရှည်သွားမယ်ဒါကြောင့် ခမည်းတော်ကရှေးတာကိုလည်းမကြည့်နဲ့အာရာဒီကကိုရှေးတာဒီကကိုဒီကံရှေးကိုမပတ်တာမကြည့်ပါနဲ့မပတ်တာမကြည့်ပါနဲ့ရှေးကိုမကြည့်နဲ့ရှေးကိုမမျှော်နဲ့မကြည့်နဲ့ရှေးစင်နဲ့ပေါ်တယ်ရန်စားကိုမရှေးစင်နဲ့ရှင်မင်းကြီးနဲ့ကျွန်တော်ကအခုရင်းနှီးပြီးဖြစ်တဲ့နေရာစားတော့အကြောင်းမသိတော့ပါဘူးဒီမှာတော့အကြောင်းမသိတော့မင်းကလည်းပဲ အဆိုးတို့ဒုရိယာတို့ဒီမုတ်တို့ကောင်းတာနဲ့ထောက်ပံ့ကူညီဖြစ်တဲ့ခါရင်းနှီးနှီးချစ်ချစ်ခင်ခင်သူချင်းရောက်တာလေအဲဒါချစ်စာလေးရှိတယ်အဲဒါကမတိုးသေးနဲ့ဘယ်လိုသဘောပါပဲအဲဒါကိုပြောတော့မင်းကြီးကလည်းသိသဘောကျပါတယ် အာဒီလူလေးကပညာလည်းပဲသိကြီးတာပဲသူ့ဖြေပြောထားတဲ့စကားလေးဒီလူလေးကိုအသေးပဲပေါက်တယ်နားလည်တယ်ဒီကောင်းလုံးကောင်းလည်းရှိရဲဆိုပြီးတော့ဉာဏ်တခါလဲပြင်းငိမ့်တယ်ဒီနည်းဆိုဘယ်တော့ပြန်ဒီနည်းနဲ့ဆိုသူသမီးတော်နဲ့လက်ထပ်ပေးတယ်ဆိုတော့သူသားလေးဖြစ်သွားတာပေါ့အဲဒီတော့ပြန်တစ်ခါလေဒီနည်းလေးဖြစ်သွားတာမှန်ကန်ကြတယ်ကိုသေးသီးသားလူတွေကပြန်ပြီးတော့ပြန်ဘယ်နဲ့မှတတ်နိုင်ဘူးသေးသီးသားလူတွေ သူရှင်းတော့မှလည်းအဲ့ဒီမင်းကြီးကသူ့ဖေမေတွေတားလိုက်တာတော့တော်တော်ဆိုးတာပေါ့ဒါပေမဲ့လို့အဲ့ဒီဖေမေတွေပြန်ပြီးတော့ရှင်းအောင်တော့ဘယ်နဲ့မှတတ်နိုင်ဘူးဒါတော့မတတ်နိုင်ဘူးပြီးပြီးတော့ဥစ္စာတွေပြီးပြီးပြီးပြီးထားလိုက်မှလည်းကြည့်ပြန်လို့မဖြစ်တဲ့ဥစ္စာတွေလက်လျူရှိပါတယ်ဥပ္ပခါဆိုတာသုံးကြတယ်တချို့ကမေတ္တာသံသာပါစေပေါ်များတာသဘောကြတယ်ကရုဏာနဲ့သနာတာသဘောကြတယ်မုဒိတာနဲ့ပြညာချမ်းသာတယ် ကျေဝနေတာလေပြည့်စုံနေပြည့်စုံပါလေဆိုတော့ဟောကြတယ်ဥပေက္ခနဲ့တိတိရှိတယ်ဆိုတာမကောင်းဘူးလို့ပြောတယ်မဟုတ်ဘူးဆိုတာဥညာနဲ့ဒီဥပေက္ခကလည်းသုံးကြတယ်ဥပေက္ခကလည်းတိတိနေမရတဲ့နေရာကျရင်တိတိရှိမှတိတိမရှိရင်ဒုက္ခရောက်တယ်ဘုမာသေသွားပြီလားတဲ့ကိုယ်နဲ့ယဉ်ကျေးတဲ့ပုဂ္ဂိုလ်ရဲ့သေသွားမှလည်းဥစ္စာအဲ့ဒါနဲ့စပြီးဝင်နေပူဆွေးနေကိုဒုက္ခရောက်ရုံပဲငိုးနေဘွားတော်ကြောင့်တဲ့ပုဂ္ဂိုလ်ဘာမှအကျိုးရတာမဟုတ်ဘူး လကားတဲ့အကျိုးရှိဘူးတော့သူ့အချိန်တန်လည်းသူပြေသွားတာလည်းသူကံနဲ့သူပဲဆိုပြီးတော့ဒိဋ္ဌိရှိမှလောကရင်လည်းပဲဒီဒုက္ခရောက်နေတာတွေရှိကြပါရဲ့အတ္တနဲ့များမေတ္တာနဲ့ကူညီရတယ်ကရုဏာနဲ့ကူညီရတယ်ဆန့်ကျင်ရတယ်ဒါပေမဲ့လည်းဘယ်နည်းနဲ့မှကူညီလို့မရတော့ဘူးဆိုတဲ့ဒီနေ့ကြရင်ဥပ္ပခါနဲ့လိမ့်လိရှိရတယ်သူကံနဲ့တူပဲလေသူယခုမျက်မှောက်မှာတော့မကောင်းမှုတွေပြီးတာတော့မရှိဘူးဆိုတော့လည်း စိစိတံမြာဘဝတွေကမကောင်းမှုတွေပြုခဲ့တယ်ဒီခုမကောင်းရိုးတွေနဲ့ပြုတွေ့ရတာပဲလို့ကာမတကာဘာသာလင်ကိုယ်ပိုင်ဥစ္စာရှိပြီဆိုတဲ့ဥပ္ပခအလုံးစုံမှုနဲ့ဒီလိုလေးလေးရှိမှလို့ကောင်းတယ်အခုဒီကာဟုကလည်းအဲ့ဒီတိုင်းပဲသူ့မိဖြေတွေပြီးသွားတော့စိတ်ထဲမှာသိမခံနိုင်ကြအကြောင်းကိုရှိတာပေါ့ဒါသိမခံနိုင်တော့ဘာလို့တော့သူ့မိဖြေတွေကပြန်ပြီးအသက်မရှင်နိုင်တော့ဘူး အဲကိုရေးကိုယ်တာအရေးကြီးကိုရေးကိုယ်တာလည်းမကဘူးနောက်ကိုယ်နဲ့ဆက်ကြတဲ့ပုဂ္ဂိုလ်တွေအကုန်လုံးလျှောက်ပြီးတော့ဘေးရန်အတွက်ကင်းမှုကအရေးကြီးအဲဒါကြောင့်သူကဖြစ်ပြီးသားအကြောင်းတွေကိုလိတိရှုပြီးတော့သူသူသမီးတော်ကလည်းမှားလိုက်မှားထားရတာပါပဲအရှင်မကြီးနဲ့မှားထားရတယ်အဲဒီမှားထားတဲ့လူတွေတော့ယမနာမင်းကြီးနဲ့အမနာရင်းနေပြီးတော့ရင်းနေဆိုရင်အဲပါအဖြစ်ဖြစ်အောင် မလုံးသွင်းနေအောင်ဆိုရင်းနှီးသွားတာသူသမီးနဲ့လက်ထပ်ပြီးတော့ပြည့်တယ်ဆိုတော့မနာကရင်းနှီးတယ်အဲဒီတော့ဖြစ်ပါတယ်အဲဒါအကြောင်းပြုပြီးတော့မြတ်စွာဘုရားရဟန်းတော်တွေဖြစ်သားတော့အဲဒီမင်းညာတဲ့အာရိဏဒန္တအာရိဏသထဒုတ်လည်းနဲ့ဓာလည်းနဲ့ဒီဆွဲကင်ပြီးတော့နေတဲ့မင်းကြီး ကြိုက်ကြချင်းကြိုက်မယ်ခုံးကြချင်းခုံးမယ်ခါကြချင်းတတ်မယ်အာနာပိုင်တွေကိုသူကဘုရားမင်းကြီးကချင်းတဲ့ပုဂ္ဂိုလ်ကမ်းနိုင်တယ်သူတို့မကြိုက်လို့ရှိရင်ကမ်းနိုင်တယ်အဲဒီတော့လည်းနဲ့ဒီဆွဲတိုင်ပြီးတော့နေတဲ့မင်းတွေတောင်မှသီခံနေတဲ့နေရာသီခံကြသေးတာပဲခန္ဒီတော်ရဲ့စခန္ဒီသီခံခြင်းနဲ့လည်းပြည့်စုံကြတယ်တော်ရဲ့စသူတော်ကောင်းတရားမှလည်းမှုလျော်ကြတယ် ခန္ဒီသိက္ခာနဲ့ဆိုတာကတော့အကုန်လုံးနားလည်ကြပါပြီ။ဟောတဲ့စကုတော်ကောင်းတရားမှုရယ်ဆိုတာအခုလိုဟာပဲမတော်တဲ့ဟာမပြုတာသင့်တော်တာကိုပြုတယ်မသင့်တော်တာကိုမပြုဘူး။ကောင်းတဲ့မှုကိုပြုတယ်မကောင်းတဲ့မှုမပြုဘူး။ကောင်းတဲ့စကားပြောတယ်မကောင်းတဲ့စကားမပြောဘူး။ကောင်းတဲ့ကြံကြံတယ်မကောင်းတဲ့ကြံမကြံဘူး။ဟောတဲ့စကုတော်ကောင်းတရားမှုရယ်လား။အဲဒီလက်နဲ့ဆွဲတိုင်မြုပ်နေတဲ့လူချမ်းကြီးတွေအာနာရှင်လူချမ်းကြီးတွေတောင်မှ ဒီခါငင်းကုန်နဲ့ပြည့်စုံကြသေးတာပဲသူတော်ကောင်းတရားမွေးလျော်မှုနဲ့ပြည့်စုံကြသေးတာပဲရသော်ပြည့်သာသနာတော်မှာရဟပြုနေရတဲ့သင်္ချေသားတို့ဟာအဲဒီခန္တီတော်ရစ္စဒီခါငင်းကုန်နဲ့သူတော်ကောင်းတရားမွေးလျော်ခြင်းကုန်နဲ့ပြည့်စုံမှုရာအရေးကြီးတာပဲအဲဒီတော့ဒီခါငင်းကုန်နဲ့သူတော်ကောင်းတရားမွေးလျော်တဲ့ကုန်နဲ့ပြည့်စုံပြီးတော့ တင့်တယ်အောင်လို့နေကြပါတင့်တယ်အောင်လို့ညိုဝဲဖြစ်အောင်လို့နေကြပါဆောင်ရွက်ကြပါလက်စွာဘုရားဟောကြပါနကောင်းနဲ့ဟောတာတိုင်းတာဆိုအိတ်ကောင်းတိုင်းတာဆိုအိတ်ကောင်းဒါပေမဲ့ဟိုတုန်းကပုဂ္ဂိုလ်တွေကอืมတို့ကအခုခံရရှိနေတာဟောရှိနေတော့မလိုက်နာကြဘူးကွဲနေတာလေကွဲနေတာမှအဲ့ဒီမှာညာတစ်ပါးက လျှောက်တယ်မြတ်စွာဘုရားမြတ်စွာဘုရားဒီသေးသေးကညီတော်မူပါတတိတော်တော်မှုပါတတိတော်တော်မှုနဲ့သူကသူသင်ကြားပါလိမ့်မယ်သူကပြောသူကသူပဲသူတော်တော်ဖြစ်ပါလိမ့်မယ်ပေါ့လေမြတ်စွာဘုရားအပင်မမခံပါနဲ့သူကပြောသူကပြောတာလည်းဘုရားအကျိုးတော်လိုလားပြောတာပါပဲဘုရားဒီလိုဟောပြောကြောင်းကြဆိုင်နေပြီလည်းဒီပုဂ္ဂိုလ်ကြီးကလိုက်နာမှာမဟုတ်ဘူးအဲတော့မလိုက်နာတော့မြတ်စွာဘုရားပင်မယုံရှိမှာပဲ ပြီးတော့လက်လက်ရှုပြီးတော့ဒါပြီးခံပြီးတော့အေးသေးသေးတာတရင်လုံးတော်မူပါလျှောက်တယ်။လက်လာကြတဲ့အချိန်မှာသုံးမှတော့မရတော့နောက်နောက်ကဩဝါဒလေးတွေရှိရရှိပါရဲ့။အဲ့ဒါကြတဲ့သိတော့ရင်းမကြည့်ပါဘူး။မိုးပါတယ်ရွာလာတယ်။နာရီကလည်းတနာရီဝဲတော့ရှိသွားတယ်။ဒါတော့ပါအဲ့ဒါဆိုရင်တော်တော်ဟန်ကြရပြီ။ဆုံတော့ပါလေ။အဲ့ဒါညီညွတ်ရေးရေးကြည့်ရဲ့။ မိမိတို့အုပ်ညီညွတ်ရေးရေးကြည့်တာပဲအိမ်သူအိမ်သားတွေချင်းချင်းညီညွတ်ဖို့အဲကျောင်းဆိုလို့ရှိရင်ကျောင်းတစ်ကျောင်းနဲ့သတင်းသုံးပေါ်တွေအတူနေတဲ့ပုဂ္ဂိုလ်တွေညီညွတ်ဖို့ရသော်ပြည့်သာသနာဆိုလို့ရှိရင်လည်းမိမိတို့သတင်းသုံးပေါ်တွေတိုင်းလူပုဂ္ဂိုလ်တွေညီညွတ်ဖို့ရေးကြည့်ပါလေလူတကာဓမ္မတွေလည်းပဲမိမိတို့စက်ဆင်ရာတွေညီညွတ်ဖို့ရေးကြည့်တာလဲ ရရွာရရရွာလိုက်အချင်းချင်းသိခါပြီးညွတ်နေရမယ်သိကောင်းတာပေါ့ညွတ်နေတယ်လည်းညွတ်နေတယ်လည်းညွတ်နေသိကောင်းတာပေါ့တိုင်းပြည်တွေလည်းတိုင်းပြည်တွေလည်းညွတ်နေသိကောင်းတာပေါ့ဟုတ်ပူကြပူကြဒီလိုပါလေခဏခဏပြင်းနေကြအုံညာကြပါဘာမှအကျိုးမရှိပါဘူးအဲဒါညညွတ်နေတာကောင်းတာပါပဲအားလုံးညညွတ်နေကြရေးကြည့်ရဲ့တိုင်းပြည်တွေကမဟုတ်ဘူး တကဘာလုံးလည်းအကုန်လုံးညီညွတ်နေရင်သိကောင်းတာပဲညီညွတ်နေလို့အားလုံးချမ်းသာတယ်ချမ်းသာရတဲ့သတ္တပညာသုံးနဲ့ဆိုင်ပါတယ်ကာမဘုံကနတ်လူများတွေကောင်းစားပြီးွားဝေယံပလည်းအညာချမ်းသာနေလို့ပါလေဣဒ္ဓမေစေတုရှုပ်သွေး၍မြင်းမကြဆင်းရရ၏ဣဒ္ဓမေသိရတယ်အကုသိုလ်တွေရအာယောဇဉ်တွေကြောင့်ဒုရယ သူများအကျိုးတွေမလိုလားပြီးတော့နှောင့်ယှက်ကိုခင်ဗျားလေးသူများနဲ့မဆိုင်ခြင်းလို့နှောင့်ယှက်အဲဒါတွေကအကုသိုလ်တွေတွေတွားပြီးတော့လူတွေဆင်းရဲဒုက္ခရောက်ကြတယ်အဲဒီလိုမရောက်အောင်စောက်ကရရတယ်မှာသိခံနိုင်ကြဖို့ရည်ကြည်ပါတယ်ဒီကဝုထုကသိခံမှုညာသိကောင်းတယ်မေတ္တာပွားတဲ့နေရာသိရည်ကြည်တာပေါ့မေတ္တာပွားတဲ့နေရာမှာ ချမ်းသာပါစေချမ်းသာပါစေပွားများဉာဏ်လူရှိနေရင်ဉာဏ်လူအနေနဲ့သိထားနေတယ်ချမ်းသာပါစေနှလုံးသွင်းနိုင်တယ်နှလုံးသွင်းနိုင်ပြီအဲဒီတော့အဲဒီဥစ္စာဉာဏ်လူနေနဲ့မထားဘဲနဲ့ချမ်းသာပါစေချမ်းသာပါစေပွားများနေရေးကြည့်ပါအဲဒီတော့မေတ္တာပွားတဲ့နေရာတွေအတွက်လည်းကျိုးများရဲ့ဒီဘာဝနာလုပ်တဲ့အားထုတ်ရာတွေမှာလည်းကျိုးများပါတယ်ဘုန်းကြီးတို့လည်းတတ်နိုင်ကြတဲ့ဥစ္စာကတော့မလိုပဲနှလုံးသွင်းပါတယ် ဘုန်းကြီးတို့နဲ့ဆန့်ကျင်မဲ့ပြောတဲ့ဆိုတဲ့ပုဂ္ဂိုလ်တွေလုပ်တဲ့ပုဂ္ဂိုလ်တွေရှိမှုမဟုတ်ရှိပါတယ်။သာဝေကျမ်းကလည်းရေးပြီးစာအုပ်တွေပါထုတ်တဲ့ပုဂ္ဂိုလ်တွေရှိတာ။ရှိတယ်ဘုန်းကြီးတို့ကမျိုးဆိုင်ပါဘူးသူတို့က။သူတို့ကလည်းခြေပမယ်ဆိုခြေပကြတယ်ဘုန်းကြီးကရှိပါတယ်။သူတို့ကဒီပြောမယ်ဆိုပြောကြရှိတယ်မပြောပါဘူးသူတို့ရှိပြီးတော့။ဆိုတော့လည်းသူတို့ဆွဆွဲထားတဲ့အပြည့်တင်ထားတဲ့အချက်တွေကဘုန်းကြီးတို့ကရှင်းနေနေရတယ်ရှင်းရတယ်ကလည်းဆိုပါဗျာ။ တရားတော်နဲ့ကြီးတယ်တရားမှန်တယ်လမ်းမှန်တယ်ရှင်းနေရှင်းလိုက်တယ်ဆိုတာဒါတော့တော့ရှင်းပါတယ်သူတို့တော့အခင်းသင်တို့ရဲ့အယူကဘယ်လိုမှမှားနေတယ်လို့ပြောကြတယ်အများကြီးရှိတယ်သူတို့ထဲမှာလည်းဒါပေမဲ့သူတို့မပြောပါဘူးသူတို့ကလည်းသူတို့လားသူတို့မှားသူတို့တာပါနဲ့အဲအဲ့လိုအဲ့လိုပဲသဘောထားပါအဲ့လိုသဘောထားပြီးတော့ဒီခန္ဓာအနံကောင်းပါရဲ့ဒါကြောင့်မို့အစရရရမှာ ဒီခန္ဓာရဖို့အရေးကြီးရဲ့ဒီခန္ဓာရလည်းဖြစ်နေဆိုရည်ဆုံးမှာတော့တွိုက်တိုင်းနာကျင်သုံးကြရဲ့အာရုံကြီးကြီးညွန်းနဲ့ခဏသာသာနဲ့ကုသိုလ်တရားတွေပွားများနိုင်ကြ၍မိမိတို့လိုရှိရသော လောကီလောကုတ္တရာကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်ပြည့်စုံကြပါစေ။